သနာတော်သိက္ခာရီ2550ခုနှစ်ဘောဇာသိက္ခာရီ1389ခုနှစ်ပထမဝါစုလာဇန်နာရက်ခရစ်နှစ်2015ခုဇွန်လ20ရက်စနေနေ့အမေရိကန်နိုင်ငံမေရီလင်းပြည်နယ်ဆီလဗာစပရင်းမြို့ မင်္ဂလာရမကျောင်းတိုက်မင်္ဂလာရမဆရာတော်ဓမ္မတာမိနဲ့ဘီဘီတင်းကြီးတို့မှဂျီမူကျင်းပအပ်သောရွှေမင်းဝန်ဆရာတော်ဤအချိန်ပြည့်မဟာစီတတိပဋ္ဌာန်၁၀ရက်တရားစခန်းပွဲမှာဘုန်းကြီးဓမ္မဒါနတရားလူပြည့်လူမှာကတော့သောတာပန်ဤပယ်ရမယ်တရား၅ပါး တရားပဲနိဒီသောတာပန်ပေးရမယ်တရားနာပါဘုန်းကြီးတို့ပထမနေ့ကသောတာပန်ဖြစ်ခြင်းရဲ့အကြောင်းအင်္ဂါ၄ပါးကိုဘုန်းကြီးဟောခဲ့တယ်အဲ့ဒီအကြောင်းအင်္ဂါ၄ပါးပြည့်စုံရင်သောတာပန်ဖြစ်နိုင်တယ်ဆိုတာပြောခဲ့ပြီ။ အဲဒီလိုသောတာပန်ဖြစ်နိုင်တော့အဲဒီသောတာပန်ဖြစ်ဖို့အတွက်လည်းပဲအဲဒီနေ့ကဝိပဿနာဉာဏ်လေးတွေကျင်းကျုပ်ပြောပြခဲ့တယ်တကယ်လို့မိမိဟာသောတာပန်ဖြစ်ပြီလို့မိမိစိတ်ထဲမှာရှင်နေခဲ့လို့ရှိရင်ပေါ့သို့မဟုတ်မိမိရဲ့ကမ္မထမ်းဆရာကပေါ့ မိမိကိုတရားပြပေးတဲ့ကမ္မဋ္ဌာန်းဆရာကသောတာပန်ဖြစ်ပြီးတရားရပြီးပဲကင်းပြီးပဲလွတ်ပြီးလို့ဆုံးဖြတ်ပေးခဲ့သည်ရှိတော့တကယ်မိမိဟာတကယ်သောတာပန်ဖြစ်မဖြစ်သောတာပန်ကိုစစ်ကြည့်တဲ့မှတ်ချက်ဖြစ်တယ်သောတာပန်ပြည့်စုံရမယ်ဂုံအင်္ဂါသနပါလေနိဒီပါဒါကိုကိုကြီးမလေးကပြောခဲ့တယ် ဒါဘုန်းကြီးတို့ယောဂီများရွှေစစ်မစစ်သိကြရင်မကြောက်တင်ကြရတယ်လို့ပဲတကယ်သောတာပန်ဖြစ်မဖြစ်ကိုမိမိတို့သိကျင်လို့ရှိရင်ဒီသောတာပန်ဤပြည့်စုံရမယ်ဂုံအင်္ဂါ၄ပါးနဲ့မှတ်ကြောက်တင်ကြည့်ပါအဲဒီလိုမှတ်ကြောက်တင်ကြည့်လို့ရှိရင်ဒီဂုံအင်္ဂါ၄ပါးပြည့်စုံပြီဆိုရင်ဒါမိမိတို့သောတာပန်ဖြစ်ပြီလို့ဆုံးဖြတ်လို့ရသို့တော့ အဲ့ဒါကိုသေချာအောင်ထပ်ပြီးတော့မှတ်ကြောက်တင်မှုကြံသေးတယ်အဲ့ဒါကဘာလဲဆိုရင်သောတာပန်ပယ်ရမယ်တန်ရောစီမှာဘုန်းကြီးဒီသောတာပန်နဲ့ဆက်ပြီးတော့ဟောမယ်ဆိုတဲ့အခါတော့ပထမစပြီးတော့မူတည်ပေးလိုက်တာ တရားကြီးတစ်ခုကကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးထံမှာသူသောတာပန်ဖြစ်မဖြစ်အဆုံးဖြတ်ပေးဖို့နဲ့ဘုန်းကြီးစပြီးတော့ပြောခဲ့တယ်။အဲဒီအချိန်မှာကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးကအဲဒီလိုသောတာပန်ဖြစ်မဖြစ်ဆိုတာမြတ်စွာဘုရားရဲ့အရာသာဖြစ်တယ်။မြတ်စွာဘုရားမှလွဲလို့ရှင်သာရိပုတ္တရာရှင်သာရိပုတ္တရာရှင်မောဂလန်စတဲ့ လက်ဝဲရလက်ရရမထင်မြတ်ကြီးများကိုယ်တိုင်တောင်မှဉာဏ်ကိုအဆုံးဖြတ်မပေးခဲ့ဘူးဘယ်ပုဂ္ဂိုလ်ရဲ့ဉာဏ်ကိုမှအဆုံးဖြတ်မပေးခဲ့ဘူးဒါကျမ်းဂန်ဒီဘုန်းကြီးတို့ကျွမ်းကျင်တဲ့နှက်ဆက်တဲ့ပုဂ္ဂိုလ်တွေကိုမင်းများကြည့်နိုင်ပါတယ်ရှင်သာရိပုတ္တရာကနေပြီးတော့အဆုံးဖြတ်ပေးခဲ့တာရှင်မမောကလန်ဆုံးဖြတ်ပေးခဲ့တာညီတော်အာနန္ဒာဆုံးဖြတ်ပေးခဲ့တာဘယ်မှာရှိလဲဆိုတာပြောနိုင်ပါတယ်စုံစမ်းကြည့်နိုင်ပါတယ်အဆုံးဖြတ်မပေးခဲ့ပါဘူး အဲ့လိုလက်ဝဲရလက်ရရဖြစ်တဲ့ဧကမဟာတာဝန်ကမထေမြတ်ကြီးများတောင်အစိုးဖြတ်မပေးခဲ့ဘုန်းကြီးတို့တာမန်ယဟန်တော်များအနေအားဖြင့်ဒါဆုံးဖြတ်ပေးဖို့လည်းမဟုတ်ပါဘူးကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကလည်းပဲဒါမြတ်စွာဘုရားရှင်ရဲ့အရာသာဖြစ်တဲ့အတွက်ဘုန်းကြီးဆုံးဖြတ်မပေးဘူးတကယ်လို့တရားကြီးအဆုံးဖြတ်ကိုသိကြရင်မြတ်စွာဘုရားဟောထားတဲ့ဓမ္မဒါသဆိုတဲ့တရား ယထာမိကိုနာကြည်ဆိုပြီးတော့မာသီဆရာတော်ဘုရားကြီးကယနေ့သောတာပန်ပြည့်စုံရမယ်ဂုဏ်ရင်က၄ပါးဆရာတော်ဘုရားကြီးခေါ်ကြပေးပါအဲဒီလိုဟောကြားပေးပြီးတဲ့အခါကျတော့ဆရာတော်ဘုရားကြီးကရှင်းဆက်ပြီးတော့ပင်ရမယ်တန်ရောစီနေရှိသေးတယ်ပို့ပြီးတော့သိကြအောင်မြတ်စွာဘုရားကတိနိတန်ရောဇနာနိလို့ပြောထားတယ် ဒီနေ့တန်ရောစနာနေတဲ့တန်ရောစဉ်၃ပါးကိုကြရမယ်လို့ပြောတာတန်ရောစဉ်၃ပါးဆိုတာကဒေဋ္ဌိဝိသိကိစ္စသီလပရပရမတ္တဒိဋ္ဌိတန်ရောစဉ်ဝိသိကိစ္စတန်ရောစဉ်သီလပရပရမတ္တတန်ရောစဉ်ဒီတန်ရောစဉ်၃ပါးပဲသောတာပန်မေလို့ဒီလိုဟောကြားတာသို့တော်လည်းပဲသောတာပန်တရားမှာတကယ်ကိုအရိယာပုဂ္ဂိုလ်တရားမှာ အမတန်မှပူလောင်စိတ်ကိုပူလောင်စေတတ်တယ်ဣဒ္ဓတန်ရောစဉ်မစ္စရိယတန်ရောစဉ်ဆိုရယ်ဒီတန်ရောစဉ်၅ပါးနဲ့ပြန်ရတန်ရောစဉ်၅ပါးနဲ့ပြန်ရမင်းဣဒ္ဓနဲ့မစ္စရိယထည့်လိုက်ရင်တန်ရောစဉ်၅ပါးလဲတန်ရောစဉ်၅ပါးဒီတန်ရောစဉ်တွေကိုပြန်နိုင်မှဘောဓဘာစိတ်ဖြစ်တယ်ဆိုတာကိုအဲဒီမှာဒီတန်ရောစဉ်၅ပါးနဲ့ ပဲနိုင်မပဲနိုင်ကိုမှတ်ကြောက်အင်းကြည့်ဖို့အတွက်ဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကအဲ့ဒီတန်ရုံးစဉ်၅ပါးဆက်ပြီးတော့ဟောပြပါလေဒီတော့တရားရဖို့ဆိုတာဘုန်းကြီးတို့ဒီသောတာပန်ဖြစ်တယ်မဖြစ်ဘူးဆိုတာတမန်ပုဂ္ဂိုလ်ရာဘုဒ္ဓတာမရှိတဲ့ပုဂ္ဂိုလ်ဆိုရင်သောတာပန်ဖြစ်တယ်မဖြစ်ဘူးဆိုတာမသိနိုင်ဘူးလေတမန်ပုဂ္ဂိုလ်ရာလုံးဝမသိနိုင် သံပေဘုဒ္ဓတနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်မှသာဒါမိမိကိုယ်ကိုမိမိငါသောတာပန်ဖြစ်သည်။ဒါမှသံပေပရိယနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကြတော့မိမိပယ်ရမယ်တန်ရောစီနေလည်းပဲသူကသိနေတယ်။ပြည့်စုံရမယ်ဂုံငင်္ဂါရီဒါတွေလည်းပဲသိနေတယ်ဆိုတော့အဲဒီမှာအဲဒီလိုဘုဒ္ဓတနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်မှသာဒါတွေကသိနိုင်တယ်။ဒီလိုမျိုးဘုဒ္ဓတမရှိတဲ့ပုဂ္ဂိုလ်ဆိုရင်မသိနိုင်ဘူး အနစ်ဆက်ပြီးတော့ဘုန်းကြီးတို့သောတာပန်ဖြစ်တဲ့ပုဂ္ဂိုလ်ကြီးကိုယ့်ရဲ့ဉာဏ်သင်တန်းလေးကိုယ့်ဟာကိုယ်မဆုံးဖြတ်နိုင်ကိုယ့်ရဲ့လမ်းရာဂတိဘုဘလောဂတိမျိုးလမ်းရမယ်ဆိုတာလည်းသူသောတာပန်မှမသိတဲ့အတွက်ဘုဒ္ဓမရှိတဲ့ပုဂ္ဂိုလ်များဘယ်လိုမှမသိနိုင်တဲ့အကြောင်းလို့ဒီလိုမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကမဟာနံမင်းကိုပြောခဲ့တာလေးနဲ့စပ်ပြီးတော့ဘုရားတို့ဒီမှာတာရကာလေးထုတ်ပြတာ ဘုရားရှင်ကိုလိုမြတ်ကြီးကပိလဝတ်နေပြီးတော့မိတော်တာကိုကြောင်းတော့တရင်သုံးပြီးတော့နေစဉ်မှာမဟာနာမင်းမြတ်စွာဘုရားတန်လာပြီးတော့မြတ်စွာဘုရားတခါတရံမှာတပည့်တော်ဖြစ်ပေါ်လာတဲ့လောဘဒေါသမောဟတရားတွေခံရလျော်စွာဖြစ်ပေါ်တတ်ပါတယ်ဗျာသောတာပန်ဖြစ်တဲ့ပုဂ္ဂိုလ်များမှာဒီလောဘဒေါသတွေမောဟတွေ ဒီကိလေသာတွေမပယ်နိုင်သေးဘူးနော်ကိလေသာတွေကိုလုံးဝမပယ်နိုင်သေးဘူးအဲလိုမပယ်နိုင်သေးတဲ့အတွက်ကြောင့်အခါအားလျော်စွာလောဘတွေလည်းဖြစ်တယ်ဒေါသတွေလည်းဖြစ်တယ်မောဟတွေလည်းဖြစ်ပါလေတဲ့အဲဒီလောဘဒေါသမောဟဆိုတဲ့ဒီအညစ်အကြေးတွေကြောင့်စိတ်တွေဟာတခါတည်းကြည်လင်မှုတွေမရှိဘူးဗျာဒီကြည်လင်မှုတွေပြောက်ပြီးတော့နေတယ်အဲဒီကံမှာတပိတော့ တပည့်တော်ရဲ့သဏ္ဍာန်မှာဘယ်ကိလေသာတွေညာမပင်ရသေးပဲကျမ်းနေသေးတယ်လို့တပည့်တော်စိတ်ထဲမှာအဲ့လိုဖြစ်နေတယ်။ဟောဘုရုဒ္ဓမရှိတဲ့ပုဂ္ဂိုလ်ကြတော့မိမိဟာဘာတွေကိုပင်နိုင်တယ်ဘာတွေကိုမပင်ရသေးဘူးဆိုတာသိသလားမသိဘူးလားသိပါဘူးလုံးဝမသိဘူးဒါဒီပုဂ္ဂိုလ်ဟာရိယာပုဂ္ဂိုလ်ကြီးပဲမဟာနာမင်းကြီးဟာဒါပေမဲ့သူဘာတွေကိုပယ်ထားတယ်ဘာတွေမပယ်သေးဘူးဆိုတာသူမသိဘူး တရားနဲ့ဆက်လို့ဝိတုဒ္ဒမရှိတဲ့ပုဂ္ဂိုလ်နောက်တစ်ခုသူမြတ်စွာဘုရားရှင်ဘုရောမြတ်ကြီးကိုသူကအကြောင်းအရာစွာသူ့ရဲ့စိတ်ထဲမှာခံစားချက်ကလေးတွေဒီမဟာနာမင်းကလျှောက်ထားနေရှိပါတယ်ရသော်ဘုရားထံကိုလည်းပဲခံရလျော်စွာသွားသွားပြီးတော့ဘုရားပူရတရားနာရဲအဲလိုတဏှီလောကကလည်းကြတော့ရသော်ဘုရားကိုလျှောက်တယ်ရသော်ဘုရားတဲ့တပည့်တော် မြတ်စွာဘုရားကျောင်းတော်ကနေပြီးတော့ညနေကျန်ချိန်ခါကာလမှာတပည့်တော်ပြန်လာတဲ့အခါပေါ့အဲလိုပြန်လာတဲ့အခါမြို့ထဲကိုရောက်တဲ့အခါမှာစင်ကျန်းမြင်းကျန်းတွေနွားကျန်းတွေအဲတော့နွားကျောင်းသားမြင်းကျောင်းသားစသည်ပေါ့လေကျွေးကျောင်းသားစသည်တွေကညနေချိန်ကျတော့မိမိတို့ရဲ့ဒီမှာပြန်ပြီးတော့ နွားတွေကိုပြန်ပြီးတော့ခြံတွင်းပြန်သွင်းကြရတာလို့မြင်နေပါအဲလိုခြံတွင်းကိုပြန်သွင်းကြတဲ့အခါကလည်းကျတော့ကိုယ်ခြံကိုပြန်လာတာဆိုတော့လုံးပြန်လာနွားတွေပဲဖြစ်စီမြင်းတွေပဲဖြစ်စီနောက်ပြီးတော့ကပိတောနေပြီးတော့ဆိုတာလည်းပဲဘုန်းကြီးတို့ဒီလိုလမ်းခြေခြေကြီးတွေမှာမဟုတ်ပဲလမ်းကကျဉ်းကျဉ်းလေးပဲဒါတိုင်းပြည်အုပ်ချုပ်နေတဲ့မင်းဆိုပေမဲ့လို့လည်းပဲဒီနွားတွေမြင်းတွေတိရစ္ဆာန်တွေကဘာမှမသိတာမဟုတ်ဘူး ဝါကြောင့်သားကျွေးကြောင့်သားဆိုတာလည်းဘာမှသိတာမဟုတ်ဘူးအဲတော့ဒါတွေပြန်ပြီးမောင်းပြီးတော့ဝင်လာတဲ့ခါကလာကြတယ်တတိတော်ရဲ့စိတ်ထဲမှာတဲ့အဲ့ဒီခါကလာမျိုးမှာပေါ့အဲ့ဒီလိုတွေ့ကြုံလာရတဲ့ခါကလာမျိုးမှာတတိတော်ဘုရားတရားတန်တာယရဏသုံးပါးရဲ့ဂုဏ်တွေကိုတတိတော်တတိယရဲ့စိတ်တွေမြင့်ပြောင်နေတယ်ဗျာဟုတ်တယ်လေ ကြောက်စိတ်တွေဝင်နေတဲ့အချိန်မှာတတိယတဲ့စိတ်ဘုရားကုံတရားကုံသံဃာကုံအဲဒီလိုဂုံတွေကိုတတိယတဲ့စိတ်တွေတပိတော့ပြောက်နေတယ်မေ့ပြောက်နေတယ်ဗျာဒါကြောင့်အဲဒီလိုအချိန်ခါကာလမျိုးမှာများတပိတော့သေသွားလို့ရှိရင်တဲ့ဘယ်လိုဘဝမျိုးများရောက်သွားမှမလဲလို့တပိတော့ရဲ့စိတ်ထဲမှာတန်တရားတွေဖြစ်နေမိပါလေသူ့ရဲ့စိတ်ထဲမှာကြောက်စိတ်တွေဖြစ်နေ ဘယ်လိုဂတိမျိုးတွေနဲ့ရောက်သွားပါမလဲဘုရားတရားတန်ခါဆိုတဲ့ယန္တနာသုံးပါးရဲ့ဂုံမျိုးကိုတတိယနဲ့စိတ်ကြီးပျောက်ပြီးကြောက်စိတ်တွေဝင်နေအဲ့ဒီအချိန်ညာတည်သွားခဲ့အဲ့ဒီမှာမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးကအဲ့ဒီမှာမဟာနာမင်းကြီးဘာမှမပူနဲ့တဲ့ဘာမှမပူနဲ့တင်းရဲ့တဏ္ဍာမှာကုသိုလ်စိတ်တွေကအပြည့်အဝရှိနေတာတင်းရဲ့တဏ္ဍာမှာကုသိုလ်စိတ်တွေပြည့်ဝရှိနေတဲ့အတွက်ကြောင့်ဘာမှမစိုးရိမ်နဲ့ ဘာနဲ့တူတယ်လဲဆိုတော့ထောဘအိုကြီးထောဘအိုကြီးကိုရေထဲမှာချပြီးတော့ကိုယ့်ကိုရိုက်ခွဲလိုက်လို့ရှိရင်တဲ့အဲ့ဒီမှာမြေအိုးကပွဲသွားတယ်အဲ့ဒီမှာအိုးကွဲတွေကအောက်ကိုကျသွားတယ်ဘာတွေကအောက်ကိုကျသွားလဲအိုးကွဲတွေကအိုးကွဲတွေကသာအောက်ကိုကျသွားပြီးတော့ထောဘစီဥတွေကရေပေါ်မှာတင်းနေလိမ့်မယ်တက်နေလိမ့်မယ်တင်းရဲ့ခန္ဓာကိုယ်ကြီးကသာ မြေအောက်ကိုရောက်သွားမှာတင်းရဲ့ခန္ဓာကိုယ်ကသာရောက်သွားမှာတင်းရဲ့ကုသိုလ်စိတ်တွေကဒုက္ခတိဘဝဆိုတဲ့အပေါ်နတ်ပြည်နာလောကကိုရောက်ရှိမှာပါတဲ့ဘာမှမစိုးရိမ်နဲ့အဲတော့ကိုယ့်ရဲ့လာရကတိသူအရိယာပုဂ္ဂိုလ်ကြီးဖြစ်နေပြီမယ်လို့လည်းပဲသူ့ရဲ့လာရကတိကိုသိသလားမသိဘူးလားမသိပါဘူးသိဘူးနော်ဒါသောတာပန်ဖြစ်နေဆိုတာတချို့ကတရားကြီးအထုတ်တာလေဒီပုဂ္ဂိုလ်မှာ တရားတွေပြည့်စုံနေပြီလို့လည်းပြောတယ်တခါတည်းမှာသူ့ရဲ့ဝါသနာကိုမစွန့်နိုင်အဲ့လိုသူ့ရဲ့ဝါသနာကိုမစွန့်နိုင်တဲ့ခက္ကလကြတော့အပြင်းမှာမိမိဟိုးလုံးကတရားအမထုတ်ခင်လုံးကအနေထားမျိုးပေါ့အဲ့လိုတရားအမထုတ်ခင်လုံးကအနေထားမျိုးပဲရှိနေတဲ့ခက္ကလကြတော့အဲ့ဒီဘေးကပုဂ္ဂိုလ်တွေကလည်းဒီပုဂ္ဂိုလ်အထင်မြင်လွဲမှားတတ်တယ် အာဒီပုဂ္ဂိုလ်ကတရားရတယ်ဆိုတာမဟုတ်နိုင်ပါဘူးငကိုတိုင်းပဲဒီတော့ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကအနာရမိန်တထေကြီးတို့ဝိတာခံဗိမသာရမင်းကြီးတို့တိဟစစ်သူကြီးတို့ကြီးလိုက်ပေါ့နာရမိန်တထေကြီးဟာလည်းပဲသောတာပန်ရိယာပုဂ္ဂိုလ်ကြီးဖြစ်နေတယ်ဒါပေမဲ့မိသားစုနဲ့ပဲလေအိမ်အောင်သားမှုစီးပွားရေးလုပ်ငန်းတွေလုပ်နေရတော့မယ်ဝိသကအကြောင်းမှကြီးလိုက် သူသောတာပန်အရိယာပုဂ္ဂိုလ်ကြီးပဲဒါပေမဲ့လို့ဒီမှာစီးပွားရေးလုပ်ငန်းတွေရောမိသားစုလုပ်ငန်းတွေရောအားလုံးဆောင်ရွက်နေရတယ်ဒီနောက်သားမွေးပဲဝိမသာရမင်းကြီးသူဟာသောတာပန်အရိယာပုဂ္ဂိုလ်ကြီးပဲသောတာပန်အရိယာပုဂ္ဂိုလ်ကြီးဖြစ်နေပေမဲ့လူလည်းပဲတိုင်းပြည်ရဲ့တရားစီရင်ရေးတို့အုပ်ချုပ်ရေးတို့ယနေ့မှာတိုင်းရေးပြည်ရေးတွေစီရေးအုပ်ချုပ်ရေးတွေဒါတွေအကုန်လုံးစီမံခန့်ခွဲရတာပဲ ဒါသောတာပန်ဖြစ်တဲ့ပုဂ္ဂိုလ်တွေပဲအဲဒီလိုပြုလုပ်နေတဲ့အတွက်ကြောင့်မို့ဒီပုဂ္ဂိုလ်ကတရားမပြည့်ဘူးတရားမရှိဘူးလို့ပြောလို့မရဘူးဘုန်းကြီးတို့ယဟန္တာပုဂ္ဂိုလ်တွေတောင်ကြည်စမ်းပါဦးယဟန္တာပုဂ္ဂိုလ်တွေဟာကိလေသာအဘောကင်းကွာပြီးတော့ယဟန္တာဖြစ်ပေမဲ့လုံးဝကိလေသာတွေကိုကျွတ်မဲ့ပယ်တတ်ပြီးပေမဲ့ဝါဒနာကိုတော့ပယ်နိုင်ရလားပယ်နိုင်ပါဘူးဝါဒနာကိုတော့ပယ်နိုင်ဘူးနော်ဒါသောတာပန်အရိယာပုဂ္ဂိုလ်မဆိုထားနဲ့ တကယ်ယဟန္တာပုဂ္ဂိုလ်ကြီးကိုယ်တိုင်တောင်မှဝါသနာမပဲနိုင်ဘူးဘုန်းကြီးတို့ပိဋိနာဝဆာဆိုတဲ့မထေရကြီးကြည်လိုက်နိအဲဒီမှာပိဋိနာဝဆာမထေရကြီးဟာဘယ်သူနဲ့တွေ့တွေ့သူ့ဝါသနာကပုထုဇဉ်ဘဝတုန်းကလည်းဝါသနာကတယောက်ကိုတယောက်တွေ့လိုက်ရင်ဘသူ့ကိုတွေ့တွေ့တွေ့ရတဲ့ပုဂ္ဂိုလ်ဟဲ့လူယုံပါသူကပြောတာဟဲ့လူယုံပါဒါယဟန္တာပုဂ္ဂိုလ်ကြီးနော်ယဟန္တာပုဂ္ဂိုလ်ကြီးကတခါလေတွေ့တဲ့ပုဂ္ဂိုလ်ဟဲ့ကောင်လူယုံပါလေ ကဲအဲ့လိုပြောရဆိုတော့ဒီသားမှာဝါဒနာကိုပယ်နိုင်တာလားမပယ်နိုင်တာပယ်နိုင်တာမပယ်နိုင်တာတော့အခါတော်မှာပိတ်ချင်းလေးတွေအဲ့ဒီမှာပိတ်ချင်းလေးတွေကိုသူလဲနဲ့တင်လာတာပေါ့လေလဲနဲ့တင်လာတဲ့ခါကလာကြတော့အဲ့ဒီမှာဒီကပြိနေဝဆာမထေကြီးနဲ့တွေ့မထေကြီးနဲ့တွေ့တော့ဟဲ့လူလုံးမှာဘာတွေလဲကွာဆိုတော့ ဟိုကသူ့လူယုံမှာပဲခေါ်ရမလားဆိုတော့စိတ်ဆိုးပြီးတော့ကြွချေးကြီးလို့ပြောလိုက်တယ်အဲလိုပြောလိုက်တာနဲ့ပဲအေးကွာမင်းပြောတဲ့အတိုင်းပေါ့သဲဟောပါတာတွေကပေချင်းကြီးတွေမဟုတ်တော့ကြွချေးကြီးဖြစ်ကုန်တယ်ဒါရဟန္တာကိုသွားပြီးတော့ပြမမိလို့တကယ်တော့ယဟန္တာပုဂ္ဂိုလ်ဖြစ်ပေမဲ့လို့ကိလေသာတွေကိုကျွဲမဲ့ပယ်တတ်ထားပေမဲ့လို့လည်းပဲဝါသနာကိုတော့ပယ်လို့ရရလားမရပါဘူးအဲဒီတော့ယဟန္တာပုဂ္ဂိုလ်တော်မှမပယ်နိုင်သေးရင် တမန်ဘုန်းကြီးတို့ဒီမှာသောတာပန်ဆိုတဲ့အရိယာပုဂ္ဂိုလ်လေးရရောသူ့ဝါဒနာပယ်လို့ရပါမလားမရပါဘူးမပယ်နိုင်ဘူးရှုမှတ်နေတဲ့အချိန်လေးမှာပဲသူ့ဟာတတိတမစင်နေပုံလို့ရှင်ပြီးတော့ဘယ်သိပယ်လိုက်တာတွေပယ်ထားတယ်ရှုမှတ်မှုလွတ်နေတာနဲ့တပြိုင်တည်းတည်းငဘပုံစံအတိုင်းပဲမိမိမိသားစုဘဝမှာမိသားစုဘဝအတိုင်းပဲပြုလုပ်เสียရှိတာပြုလုပ်နေရဒါကြောင့် ဘုဒ္ဓတ္တမရှိတဲ့ပုဂ္ဂိုလ်ဆိုရင်ဘုဒ္ဓတ္တမရှိသေးတဲ့ပုဂ္ဂိုလ်ဆိုရင်မိမိဒီသောတာပန်အရိယာဖြစ်နေပြီမယ်လို့ဒီဉာဏ်နဲ့ပြည့်စုံနေပြီမယ်လို့ပယ်သိပယ်လိုက်တဲ့ဒီလိုကိလေသာတွေကိုပယ်ရတယ်ပြည့်စုံတဲ့ပြည့်စုံတိုက်တဲ့ဒီလိုတရားမျိုးတွေနဲ့ပြည့်စုံနေရမယ်ဆိုတာဘုဒ္ဓတန်နေတဲ့ပုဂ္ဂိုလ်ဆိုရင်သိပါမလားသိပါပါမသိတဲ့အပြင်မိမိသိပြီးတဲ့နောက်လာရဂတိကိုရောသူသိပါမလားသိပါပါသိနိုင်ဘူးသို့တော့ ဒီသောတာပန်ဖြစ်ဖို့အတွက်အထုရတဲ့နေရာမှာတော့တာမန်အထုယူနေရပါမလားမရပါဘူးဗျာဒါပေမဲ့လို့ပြောစရာတော့ရှိပါတယ်ရှင်ဗျာမြတ်စွာဘုရားလက်ထက်ကမြတ်စွာဘုရားတရားနာပြီးတာနဲ့တရားလေးဆုံးရောသောတာပန်ဖြစ်ပါတယ်လို့ရှင်ဗျာတို့ဟောနေတာပဲဒါတော့လွဲနေတာပဲဗျာလို့ပြောတယ်အဲ့ဒီတော့ကဟောတဲ့ပုဂ္ဂိုလ်ကဘသူဟောတာလဲမြတ်စွာဘုရားဒီနေ့ဟောနေတဲ့ပုဂ္ဂိုလ်ကြီးကတာမန်ပုထုဇဉ်ယဟန်နေ ဟုတ်တယ်မို့လားဒါကြောင့်မို့လွယ်လွယ်မီးနေတော့မရနိုင်တကယ်လို့တော့ရလိမ့်မယ်မြတ်စွာဘုရားတကယ်လို့ဟောယုံနေတာသောတာပန်ဖြစ်မယ်ဆိုရင်ပထမဦးဆုံးမြတ်စွာဘုရားရဲ့ဓမ္မစကြာဒေသနာတော်ကြီးဟောတဲ့အခါမှာလူပုဂ္ဂိုလ်ဘယ်နှဦးပါလဲ၅ဦးရဲ့မှာအဲ့ဒီ၅ဦးရဲ့မှာပထမဦးဆုံးသောတာပန်ဖြစ်သွားတာကတရားတွေ့သွားတာကတဦးလေဘယ်နှဦးလဲ တူးရင်တော့အဲ့ဒီမှာမြတ်စွာဘုရားတရားကိုနာကြားရင်နှလုံးသွင်းရင်လည်းအဲ့ဒီမှာရှင်ကုဋေညမထေရသောတာပန်ဖြစ်သွားတရားရပါမြတ်စွာဘုရားကလည်းဟောကုဋေညတရားရသွားပြီဆိုတာခါတက်ပြောတယ်ဒါပေမဲ့ကြံနေတဲ့၄ပါးတရားရရလားမရပါဘူးမရတဲ့ခါကလည်းကျတော့မြတ်စွာဘုရားရှင်ကိုတော်တိုင်ပဲသူတို့နဲ့အတူတကွသူတို့ကိုစောင့်ရှောက်ပြီးတော့အဲ့ဒီမှာနှစ်ပါးကဆုံးကတွေ့ သုံးပါးတာတရားထုတ်ရအဲဒီလိုမြတ်စွာဘုရားကိုတော်တိုင်ဆောင်းလျှောက်ပြီးတော့တရားအထုတ်စီခဲ့တယ်အဲဒီလိုအလှည့်ကျနဲ့တခါတည်းဆုံးခံထွက်ပြီးတော့ဆုံးကိုညှပ်စားပြီးတော့အဲဒီမှာတရားအထုတ်စီခဲ့တယ်အဲဒီလိုအာထုတ်မှဒီပုဂ္ဂိုလ်ဒီတရားရသွားတာဒါကြောင့်မို့အာမထုတ်ခင်းနေတော့အခုလိုမြတ်စွာဘုရားသာသနာတော်နောက်ပိုင်းမှာရှိနေတဲ့ပုဂ္ဂိုလ်တွေဟာအာမထုတ်ခင်းနေရပါမလားမရပါဘူးရမယ်အဲဒါကြောင့်မို့ တရားရဖို့ဆိုတာတကယ်ကိုနိလမှန်ကန်စွာနဲ့သောတင်ညောမြဆုံးမပေးနိုင်တဲ့ဆရာကောင်းတမားကောင်းကိုအမိကိုရဖို့မလိုဘူးလားမလိုပါဘူး။ဒါကြောင့်မို့တောတပဖြစ်ဖို့အတွက်သူတော်ကောင်းကိုမိဝဲပါဆိုတာနံပါတ်1ဟုတ်တယ်မလား။အဲဒီလိုသူတော်ကောင်းကိုမမိကိုရတဲ့ပုဂ္ဂိုလ်သူတော်ကောင်းရဲ့ဆုံးမကိုမရတဲ့ပုဂ္ဂိုလ်ဆိုရင်ဘလောက်ဖက်တရားတွေအထုအထု နီးမမှန်တဲ့အတွက်ကြောင့်မို့တရားရနိုင်ပါမလားမရနိုင်ပါဘူးမရနိုင်တော့ဒါကြောင့်မို့နံပါတ်1သူတော်ကောင်းကိုမိခိုးပါသူတော်ကောင်းကိုမမိခိုးလို့ရတော့မဖို့ဘယ်နည်းနဲ့မှမရနိုင်ဘူးကောင်းပြီနံပါတ်1သူတော်ကောင်းကိုတော့မိခိုးရဒီနေ့သူတော်ကောင်းဖြစ်တဲ့ပုဂ္ဂိုလ်ကိုမိခိုးရသူတော်ကောင်းဖြစ်တဲ့ပုဂ္ဂိုလ်ဆိုတာလည်းပဲဘုရားတနေ့ကပြုပြီးပြီလေကောင်းတဲ့ကြံကြံတဲ့ပုဂ္ဂိုလ်ကောင်းတဲ့ပြောပြောတဲ့ပုဂ္ဂိုလ်ကောင်းတဲ့အပြုကိုပြုမှုတဲ့ပုဂ္ဂိုလ် နောက်သီလအကျင့်သမာဓိအကျင့်ပညာအကျင့်တွေကိုပြည့်ပြည့်စုံစုံကျင့်ကြံအထုတ်နေတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်မျိုးဟာသူတော်ကောင်းပြောတာ။အဲ့ဒီလိုသူတော်ကောင်းကိုမိမိမမိခိုးပဲနဲ့ဒီတရားတွေကိုမိမိကဟိုပုဂ္ဂိုလ်ထံကတရားနီလာနေရလိုက်အားထုတ်လိုက်အာဘယ်ပုဂ္ဂိုလ်ကတော့နာမည်ကြီးနေတယ်အဲ့ဒီကြီးနေတဲ့ပုဂ္ဂိုလ်စီသွားလိုက်အဲ့ဒီပုဂ္ဂိုလ်ကယဟန္တာတဲ့ယဟန္တာတဲ့လာဟိုယဟန္တာပူအောင် ညနေမှာဒီပုဂ္ဂိုလ်ကယဟန္တာလေဆိုသွားပြီးတော့အဲ့ဒီပုဂ္ဂိုလ်စီကနေယူလိုက်အာထုလိုက်ဟိုပုဂ္ဂိုလ်ကဘယ်လိုအာထုလိုအာထုပြီးပြီဟာနောက်တစ်ပါးကတခါနဲ့ထင်ရှားလာပြန်ပြီအဲ့ဒီတစ်ပါးထံသွားပြီးနိခံပြန်ပြီအဲ့ဒီလိုတွေးသမျှပုဂ္ဂိုလ်ရဲ့နီးနေခံနေလို့ရှိရင်ဟိုပုဂ္ဂိုလ်ရဲ့နီးကဟိုနိုးနိုးဒီပုဂ္ဂိုလ်ရဲ့နီးကဟိုနိုးနိုးနဲ့တရားကိုကြကြနန္ဒဇောင်းပေးပြီးအာမထုတ်တဲ့အတွက်အလွယ်လိုက်နေတဲ့ပုဂ္ဂိုလ်တရားရပါမလားမရပါဘူး လွယ်ပဲလိုက်နေကြတယ်မြတ်သောအားဖြင့်ဘုန်းကြီးတို့မြန်မာနိုင်ငံထဲမှာလည်းဒီလိုပဲလွယ်ပဲလိုက်နေကြတယ်မြန်မာနိုင်ငံနဲ့ဘုဘောဟောဒီအမေရိကမှာပြည်ပမှာရောက်နေတဲ့ဘုန်းကြီးတို့မြန်မာဘုရားဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေကလည်းမြန်မာနိုင်ငံပြန်ပြီးတရားအားထုတ်မယ်ဘိုးဘဟိုရောက်တော့စုံစမ်းမယ်စုံစမ်းပြီးတော့ဘယ်နေရာလေးကတက်တာလဲဘယ်နေရာကချောင်းလဲဒါပဲချောင်းမဲရိတ်တာတက်တာမရိတ်တာစုံစမ်းပြီးသွားတာတကယ်အလုံးလုံးပြီးတော့တကယ်နဲ့ကြကြနနစီကံတကြစနစ်တကြနဲ့ အလုပ်လုပ်ရမယ့်နေရာကြတော့ရှောင်တယ်တကယ်တမ်းကြတော့တရားတကယ်ကိုဆရာကောင်းတမကောင်းနဲ့နိလန်းကောင်းနဲ့မရရင်တရားရနိုင်ပါမလားမရနိုင်ပါဘူးဗျာဒါကြောင့်မို့ဒီမှာဆရာကောင်းကိုမမီခိုမက်ကိုမရနိုင်ဆရာကောင်းကိုမမီခိုသမျှတော့ဆရာကောင်းဖြစ်တဲ့ပုဂ္ဂိုလ်ကိုအမိကိုမရသမျှတော့ဘယ်တော့မှမက်ကိုမရနိုင်ဘူးတဲ့ကောင်းပြီဆရာကောင်းကိုမိကိုရပြီ ဒါပေမဲ့ဆရာကောင်းကိုအမိကိုရပြီဆရာသမားညွှန်ကြားတဲ့အတိုင်းပြည့်ပြည့်ဝဝအချိန်နဲ့တပြေးညီကြိုးစားဖို့အားထုတ်ဖို့အားဆိုင်ပြီးတော့ဝရိယစိုက်ပြီးတော့အားထုတ်ဖို့မလိုဘူးလားလိုပါဘူးခင်ဗျာဆရာသမားကောင်းတော်ရနေပြီအချိန်ကြီးရတယ်ပြည့်နေတာပဲကွာထိုင်နေကလည်းဘယ်နှထိုင်နဲ့ထိုင်နေကလည်းဘယ်နှထိုင်နဲ့တနေ့လုံး ခံရုံနဲ့ပေါ့ဘူးရက်တော်လည်းမှတ်ရတာသွားတော်လည်းမှတ်ရတာအိတ်တော်လည်းမှတ်ရစားတော်လည်းမှတ်ရရေချိုးတော်လည်းမှတ်ရဘယ်နေရာမှအမှတ်ကမလို့ရတော့ရှုမှတ်နေရတာဘုန်းကြီးကိုရန်ကုန်မှာစီသာသနာရိပ်သာကြီးမှာဘုန်းကြီးတရားပေးနေတော့ဒကမာကြီးတယောက်လျှောက်တာလေးဘုန်းကြီးတတိယမေရှင်ဗျာတဲ့သူကပြောတယ်အိမ်မှာအလုပ်တွေများလုံးလို့ဗျာတဲ့စီပွားရေးလုပ်ငန်းလိုရတာနဲ့ လူမှုရေးလုပ်ငန်းတွေလုပ်ရတာနဲ့မိသားစုလုပ်ငန်းတွေလုပ်ရတာနဲ့အလုပ်တွေများလုံးလို့ရှင်ဘုရားတို့ရိတ်တာမှာအနာလေးနဲ့ရမလားဆိုပြီးတော့ရိတ်တာလာလိုက်တာရှင်ဘုရားရဲ့စိတ်ကူးလေးတောင်မှရှင်ဘုရားတို့ကဖြောင်းဖြောင်းကူးခွင့်မရပါပဲလားစိတ်ကူးရင်စိတ်ကူးတယ်မှတ်ဆိုတော့စိတ်ကူးလေးတောင်မှဖြောင်းဖြောင်းကူးခွင့်မရပါပဲလားဒီကြတော့လုံးဝကိုအားချင်နားချင်မရှိပါလားဗျာအဲ့ဒီလောက်လောက်တာတောင်မှဒီမှာကြီး ကျင်းလောက်တင်မှဘယ်လောက်ကြာဒီလောက်ကြာတာလို့ဒါရမို့ဒီလောက်ကြိုးစားယူလာတောင်မှပါရမီမပြည့်စုံသေးရင်ရပါမလားမရပါဘူးဒါကြောင့်မို့ဆရာသမားကောင်းကိုအမိကိုရပြီမယ်လို့ဝရိယလိုပြီးတော့အပြင်းပုံနေတဲ့ပုဂ္ဂိုလ်မျိုးရောတရားရနိုင်ပါမလားမရပါဘူးတရားမရနိုင်ဝိရိယလိုပြီးတော့အပြင်းပုံနေတဲ့ပုဂ္ဂိုလ်သူ့ဟာသူအချိန်တွေကိုဖြုံးထိနေတဲ့ပုဂ္ဂိုလ်ဘယ်တော့မှတရားမရနိုင်ဘူးတဲ့နောက်တစ်ချက် ဆရာသမားကောင်းကိုလည်းအမိကိုရနေတယ်နိလမင်္ဂန်စွာနဲ့ညွှန်ပြတဲ့ဆရာသမားတွေနဲ့တွေ့နေပြီဒါပေမဲ့မိမိရဲ့ဒီမှာသာသမီပစ္စည်းစတဲ့ဒီအာကမ္မဂုဏ်အာယုံတွေကိုမစွန့်လွတ်နိုင်ရင်ရောတရားရနိုင်ပါ့မလားတရားမရနိုင်ဘူးနော်တရားအထုဖို့ဆိုတာအကုန်လုံးကိုမိသားစုရဲ့လုပ်ငန်းတွေအားလုံးပြစ်ထားခဲ့ရအဲ့ဒါတွေကိုစွန့်ပစ်ပြီးတော့လုပ်လို့ပါ အဲဒီလိုမှမဆုံးပြတ်နိုင်ဘူးဆိုရင်လည်းပဲဘယ်လိုမှတရားမရနိုင်ဘူးတဲ့နောက်တခါအသက်သိပ်ငယ်နေတဲ့ပုဂ္ဂိုလ်ညာမပြီးဘူးအသက်ငယ်နေတဲ့ကလေးဆိုတာဒီပုံမှာအာယုစိုက်ခိုင်းလို့မရဘူးကလေးဆိုတာအဲ့ဒီပုဂ္ဂိုလ်မျိုးလည်းတရားမရနိုင်ဘူးလေယောဂဝေဒနာတွေဖြစ်စီနှိမ့်ဆက်ခံနေရတဲ့ပုဂ္ဂိုလ်ယောဂဝေဒနာတွေပြင်းထန်စွာခံစားနေရတော့တရားပဲမှာအာယုစိုက်လို့ရပါမလားမရပါဘူး အဲ့ဒီပုဂ္ဂိုလ်လည်းတရားမရနိုင်ဘူးအသက်ရွယ်ကြီးရင်လို့မိတိမေရောဖြစ်နေတဲ့ပုဂ္ဂိုလ်ရောတရားရပါမလားမရပါဘူးဗျာဒါကြောင့်အသက်ငယ်နဲ့ယောဂဖိလျက်အရွယ်ကြီးဖို့များသူကိုမဖို့မရနိုင်ကျောင်းအရွယ်ကြီးတဲ့ပုဂ္ဂိုလ်တွေစိတ်ဓာတ်မကျနဲ့နော်တို့ချက်ဆရာတော်အရွယ်ကြီးတဲ့ပုဂ္ဂိုလ်တွေမဖို့မရနိုင်ဘူးလေဆိုရင်တရားရိပ်တာမလာပဲနေလိမ့်မယ်ဒါပေမဲ့ကြိုးစားရင်ရနိုင်တယ် ကြိုးစားရင်ဘာဖြစ်နိုင်လဲဖြစ်နိုင်ပါလေရသော်ဗျာလက်ထက်ကသောနာဆိုတဲ့မြို့သမီးကြီးဟာအသက်ကြီးလာပါပြီသောနာဆိုတဲ့မြို့သမီးကြီးဟာအသက်ကြီးလာပါအခုဒကမာကြီးဈဉ္ညာလျှောက်တာအလွတ်လျှောက်နိုင်သေးတယ်ဟိုသောနာကဈဉ္ညာလျှောက်တဲ့ကဘေးကဝယံတာလေးကန်လျှောက်ရတယ်အဲဒီလိုဝယံတာလေးကန်လျှောက်ပြီးတော့မြတ်စွာဘုရားရဲ့သာသနာတော်နဲ့တွေ့နေတဲ့ချိန် ငါဒီတရားအလုပ်ကိုတော့ငါကြိုးစားလုပ်မှဖြစ်မယ်ဆိုပြီးတော့ငါအသက်ကြီးပြီမဲ့ပေါ့လို့မဖြစ်ဘူးဆိုပြီးကြိုးကြိုးစားစားအားထုတ်တာပဲအဲလိုကြိုးကြိုးစားစားအားထုတ်ပြီးတော့တခါလဲဈဉ္ညာလျှောက်ပြီးတော့မနာရန်ညသူများအိတ်ချိန်တိတ်ဆိတ်နေတဲ့အချိန်ဈဉ္ညာကမ္မထာကိုရှုမှတ်နေတယ်ဘယ်အချိန်မှာဈဉ္ညာကမ္မထာရှုတာညအိတ်ချိန်ဘုန်းကြီးတို့ယောဂီညအိတ်ချိန်မှာထုတ်နေတယ်ဟုတ်ဟုတ်တယ်ဟုတ်တယ် ကိုမာကညာတိတ်ဆိတ်နေပြီဒီပုဂ္ဂိုလ်ကြီးအာလုံးအိပ်ပြီဆိုတဲ့ချိန်ကျမှသူဟာအကြောင်းပေါ်မှာဆင်းဆင်းပြီးတော့ဈဉ္ညာလျှောက်တာရှိခဲ့ကဒီလိုမီးအလင်းရောင်ဆိုတာလည်းမရှိတဲ့အခါကျတော့ရောင်းအောင်မှောင်းနေတယ်အဲ့ဒီမှာတိုင်လေးကိုကန်ပြီးတော့လက်ပတ်ပြီးတော့ဈဉ္ညာလျှောက်တယ်ကျောင်းကန်ကြီးအပြင်ကိုထွက်တယ်အပြင်ထွက်ပြန်တော့လည်းတစ်ပင်တစ်ကိုင်းနေနဲ့ကောင်းနေနဲ့တိုက်မိမှစိုးတဲ့အတွက်ကြောင့်မို့လည်းပဲတစ်ပင်လုံးလေးကိုကန်ပြီးတော့ဈဉ္ညာလျှောက်ဈဉ္ညာလျှောက်ရင်းနဲ့ငါဒီနေရာလေးဘုံနဲ့လည်းတည်ရင်တည်ပါစီ ငါမြတ်စွာဘုရားရဲ့တန်တနာတော်ကြီးနဲ့တွေ့ရဂျူနာအောင်လူဘဝမှာလူဖြစ်ရဂျူနာအောင်ငါကြိုးစားအားထုတ်မယ်ဆိုပြီးတော့အဲ့ဒီမှာဈဉ္ညာရှောင်နေတာအဲ့လိုဈဉ္ညာရှောင်ပြီးတော့ရှုမှတ်ပေါ်ညာအားထုတ်နေတဲ့ခါကျတော့မှမြတ်စွာဘုရားရှင်ကုလောမြတ်ကြီးကယောဇဝတ္တတတန်စီဝိအပ္ပတ္တဓမ္မမုဒ္ဓမံဆိုတဲ့တရားဒေသနာတော်လေးဟောပြီးတော့မြတ်စွာဘုရားကိုတော်တိုင်သူဈဉ္ညာဥမှာရောက်ပြီးတော့အားပေးတာ အဲဒီမှာအားပေးလိုက်တဲ့အခါကျတော့မှမြတ်စွာဘုရားကိုတော်တိုင်ကအားထုတ်နေတာကိုအတိမပြုပြီးအားပေးပြီဆိုတော့ဝမ်းသာမလားဝမ်းနည်းမလားဝမ်းသာပါဗျာအဲဒီမှာဝမ်းသာတဲ့ပီတိစိတ်ကနေပြီးတော့ဝမ်းသာတယ်ဝမ်းသာတယ်ရှူရင်းနဲ့ခန္ဓာကိုယ်မှာပေါ်လာသမျှတွေကိုရှုလိုက်တာအဲဒီမှာပဲဈဉ္ညာလျှောက်မတ်တရနေရင်လည်းကိလေသာအသောကုန်ပညာနာဖြစ်တာဒါကြောင့်အသက်ကြီးပေမဲ့ဇွဲကောင်းကောင်းနဲ့ကြိုးစားရင်ရောတရားမရနိုင်ဘူးလားမရပါဘူး။ဒီဇွဲရှိဖို့တော့ရတယ်နော်ဖွားလို့ နောက်တကဘုန်းကြီးတို့ယောဂီများကံ၅ပါးကံကြီး၅ပါးကိုပြင်မမိတဲ့ပုဂ္ဂိုလ်ဘာကိုပြင်မမိတဲ့ပုဂ္ဂိုလ်အဲ့ဒီကံကြီး၅ပါးပြင်မမိတဲ့ပုဂ္ဂိုလ်ဟာဘယ်တော့မှမတရားဖို့တရားမရနိုင်တော့အဲ့တော့ကံကြီး၅ပါးကိုပြင်မတဲ့ပုဂ္ဂိုလ်ဆိုတော့ကံကြီး၅ပါးဆိုတာဘုန်းကြီးတို့ဒီမှာခေါ်ရဆိုရင်ပြင်စာနန္ဒရိယကံလို့ခေါ်တယ် ဘယ်လိုခေါ်လဲပြင်းစန္ဒရိယကံအေးပြင်းစန္ဒရိယကံအဲ့ဒီပြင်းစန္ဒရိယကံမှာနံပါတ်1မာတုကာရကကံအမိရင်းကိုတတ်တဲ့ပုဂ္ဂိုလ်ဘယ်သူကိုတတ်တဲ့ပုဂ္ဂိုလ်လဲအမိရင်းကိုတတ်တဲ့ပုဂ္ဂိုလ်အေးအဲ့ဒီပုဂ္ဂိုလ်ဘယ်တော့မှတရားအမှုထုံးတော့မရတော့တရားမရနိုင်တော့အဖာရင်းကိုတတ်တဲ့ပုဂ္ဂိုလ်ပိတုကာရကကံဘာကံနေလဲ ဟေးပိတုကာကကံဖာရင်းကိုတတ်တဲ့ပုဂ္ဂိုလ်ဘယ်တော့မှတရားမရနိုင်ဘူးနောက်နံပါတ်3အရဟန္တကာရကကံယဟန္တာကိုတတ်တဲ့ပုဂ္ဂိုလ်ဘသူကိုတတ်တဲ့ပုဂ္ဂိုလ်လဲဟေးကိလေသာအသောကုန်ခံပြီးတော့ယဟန္တာဖြစ်နေတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်တတ်တဲ့ပုဂ္ဂိုလ်ဘယ်တော့မှတရားမရနိုင်တော့ဘူးနောက်ပြီးတော့လောဟိတုပါရကကံ လောဟိတုပါရကကံဆိုတာကမြတ်စွာဘုရားကိုတွေးစိတ်တည်အောင်ပြုတဲ့ပုဂ္ဂိုလ်။ဘာပြုတဲ့ပုဂ္ဂိုလ်လဲ။မြတ်စွာဘုရားကိုတွေးစိတ်အေးအဲ့ဒီပုဂ္ဂိုလ်လည်းဘယ်တော့မှတရားလို့မရနိုင်တော့ဘူး။မြတ်စွာဘုရားကိုတွေးစိတ်တည်အောင်လုပ်တဲ့ပုဂ္ဂိုလ်ဆိုတာဘယ်သူပါလိမ့်မလဲ။ရှင်ဒီဝရဖြစ်။ရှင်ဒီဝရဖြစ်။မြတ်စွာဘုရားရဲ့သာသနာတော်မှာနေပြီမဲ့လို့ဒီပုဂ္ဂိုလ်တရားကိုမရတော့ဘူး။နောက်ဆုံးဘာဖြစ်သွားတာလဲ။အဝီစီငြိမ်းမချသွားဘူး။နောက်ပြီးတော့ဘုန်းကြီးတို့ တန်ခါဗေရကကံဘာကံလဲနိအေးတန်ခါဗေရကကံဆိုတာကတန်ခါကိုသိမ့်ခွဲတဲ့ပုဂ္ဂိုလ်ဘာလုပ်တဲ့ပုဂ္ဂိုလ်လဲအေးတန်ခါကိုသိမ့်ခွဲတဲ့ပုဂ္ဂိုလ်ဆိုတော့ခွင်းတို့ဒီထဲမှာကြည့်လိုက်ပေါ့ဒီကံကားပါးထဲမှာမိမိတို့အမိရင်းကိုလေတတ်မဲ့ပုဂ္ဂိုလ်ရှိဘူးသို့တော်လည်းပဲခုခေတ်မှာနော် ဒါဘုန်းကြီးတို့ကိုယ်တိုင်နားနဲ့ဆက်ဆက်ကြားရတာကိုယ်တိုင်တွေ့တာနော်ဘုန်းကြီးကလည်းလျှောက်တယ်မေးတယ်ဘုန်းကြီးကမမေးပါနဲ့တော့ဒီဖြေကိုဘုန်းကြီးမဖြေချင်ဘူးလို့ပြောလိုက်တယ်ဒီဖြေကိုဘုန်းကြီးမဖြေချင်ဘူးသူကတပည့်တော်တဲ့အဖေကနာရာချီယောဂဆွဲနေတယ်ဗျာတဲ့ အဲ့လိုနာရာကြီးစောကကြီးစွဲနေတဲ့အတွက်ကြောင့်ဒီပြီးတော့ဖေးခံစားနေရတာမကြည့်နိုင်လို့ဒီပြီးတော့စိတ်ထိုးတန်လိုက်တယ်အဲ့ဒါအပြစ်ဖြစ်သလားဟာမမေးပါနဲ့ခင်ဗျားပြောတာလည်းတော့ချုပ်ရှင်းနေတုံးကုန်ပြီလို့ပြောတယ်မမေးပါနဲ့တော့အဖေရဲ့ယောဂဝေဒနာခံစားနေရတာကို तू မကြည့်နိုင်လို့တဲ့ဒီပြီးတော့စိတ်ထိုးတန်လိုက်ပါလေအဲ့ဒါအပြစ်ဖြစ်သလားဟာမမေးပါနဲ့တော့လို့ပြောတယ်ဘယ်လိုမှဒီပြစ်ကတော့မကင်းနိုင်ပါဘူး ဘယ်လိုပဲသူ့ကိုတနာလို့ဟာတနာတဲ့ဟာပဲရှိတယ်တတ်တာကတော့တတ်တဲ့အဖြစ်ပဲဒါကတော့တတ်တဲ့အဖြစ်ပဲဒါမို့ဒီပြစ်ကတော့ဘယ်လိုမှရှင်လဲလို့မရနိုင်ပါဘူးလို့အဲရောကိုယ့်ဟာကိုယ်သာအဲဖေ့ဘူးငါအဲချမ်းသာအောင်လုပ်ပေးလိုက်တယ်ဆိုကိုယ့်ဟာကိုယ်ပဲစိတ်ထဲမှာထားတော့ဘုန်းကြီးတို့ကဒါတွေကိုချက်ပြီးတော့လည်းမေးနေပါနဲ့ဟောလို့ပြောလိုက်ရတရားမူပိတုတာကကံအဖလို့တတ်တဲ့ပုဂ္ဂိုလ်ဘယ်တော့မှတရားမပြုနဲ့တရားမရနိုင်တော့ ဒီပုဂ္ဂိုလ်တွေတည်တည်ချမဲ့မှာလည်းအဝီစည်းကလွတ်နိုင်ပါမလားအဲတော့ဒီကံမားနဲ့ငါးထဲမှာကံငါးပါးထဲမှာဘုန်းကြီးတို့ဒီဘုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်များပေါ့အတိတရားရှိတဲ့ပုဂ္ဂိုလ်များဒီမာတုကာကကံနဲ့ထိုင်မှာမဟုတ်ပါဘူးပိဋိကာကကံနဲ့ထိုင်မှာမဟုတ်ပါဘူးဒေါဟိတုပါရကကံဒါလည်းထိုင်မှာမဟုတ်ပါဘူးနောက်ပြီးတော့မြတ်စွာဘုရားအဲယဟန္တာကိုတတ်တဲ့ကံဒါလည်းထိုင်မှာမဟုတ်ပါဘူးမြတ်စွာဘုရားဆိုတာလည်းမရှိတော့ပြိဋိနိဗ္ဗာန်သွားပြီဆိုတော့မြတ်စွာဘုရားကလည်းသူစိတ်တရားပြုမှာမဟုတ်တော့ဒါပေမဲ့ မိမိတို့မျက်မှောက်မှာတန်ဃာတွေမရှိဘူးလားရှိပါပါဘုရားအေးတန်ဃာတွေရှိနေတယ်နော်အဲ့ဒီတန်ဃာကိုညီညွတ်နေတာကိုကိုယ်အောင်သွားမလုပ်မိစေနဲ့ဒါဘုန်းကြီးတို့အနည်းဆက်ဆုံးမှာအဲ့ဒါပဲရှိတော့တယ်ကံကံပါးထဲမှာဒါပဲကြံတော့တယ်ဘုန်းကြီးတို့ကဒီတန်ဃာတွေနဲ့အမြဲတမ်းဆက်နွယ်နေတယ်ဆက်နွယ်နေတဲ့ကံမှာတန်ဃာတော်များရဲ့ညီညွတ်နေတဲ့ညီညွတ်မှုလေးကိုကိုယ်ကကွဲပြားသွားအောင်ရှင်ဘုရားကိုအဲ့ဒီကိုယ်တော်ကဘာတွေပြောနေတာ ရှင်ပြဒီလိုပဲသိခံနေမှာလားလုံနဲ့ကိုယ့်အခုနေကိုယ်နဲ့မဆိုင်ဘူးကိုယ်နဲ့မဆိုင်ဘူးပြင်အောင်နေအဲဒီမှာဟိုတစ်ဖက်ကလည်းပဲဒီလိုသွားမပြောနဲ့ဘာမှမပြောနဲ့သိခံနေအဲတော့တန်ခါရဲ့ကိစ္စကတန်ခါရဲ့ဖြစ်ရှင်နေတယ်ဘယ်လိုလဲမဆိုင်ဘူးဒီလိုပဲစိတ်ထဲမှာဒါအဲ့လိုမဟုတ်ဘဲနဲ့ကိုကဒီပုဂ္ဂိုလ်ကိုကြီးညိုတာနဲ့ဒီပုဂ္ဂိုလ်ကိုအာထိကလိမ့်မယ်နင့်တာလိမ့်မယ်ဆိုဟိုတစ်ဖက်သားထိကနင့်တာကိုဘာမှသွားမလုပ်နဲ့တန်ခါရဲ့ညီညွတ်ရေးကိုခွဲခြားမလုပ်နဲ့ အဲ့ဒါလေးကတော့အင်မတန်သိမ်မွေ့တယ်နော်သတိရှိကြတခါတရံမှာကိုကိုဝယ်စိတ်ကကိုကြီးညိုနေတဲ့ပုဂ္ဂိုလ်ကိုကိုကတစ်ဖက်ကအနိုင်ရခြင်းတဲ့အတွက်ကြောင့်လို့ဒါလည်းကိုကပါပါဝင်ပြီးတော့အဲ့ဒီမှာပါပြီးတော့ဖြစ်နေတတ်တယ်ဒါကြောင့်ဒီတဏ္ဍဗေဒကကံကြီးဟာမထိုင်ပြီးအောင်ဒီကံကြီးတာထိုက်ပြီဆိုရင်ကိုတရားတွေအားထုတ်လို့တရားရပါမလားမရပါဘူးဒီအပေရာရောလွတ်ပါမလားမလွတ်တော့ဘူးအဲ့မှာဒါပဲအဲ့တော့ အဲဒီဟာကိုကံကောင်းပါကိုမိမိတို့ပြင်မမိတဲ့တဘာဝပြင်မမိတဲ့ပုဂ္ဂိုလ်လေးပဲတရားရနိုင်ပါမလားမရနိုင်တော့အဲတော့တရားရဖို့အတွက်မိမိတို့ကြိုးစားခဲ့ရပြီအဲတော့တရားရဖို့အခုဒီမှာဆယ်စကားပဲဖြစ်စီဘုန်းကြီးတို့ဒီမှာမြန်မာနိုင်ငံရောက်ပြီဆိုရင်လည်းမြန်မာနိုင်ငံမှာရွှေရှိပဲဖြစ်စီပေါ့ရွှေရှိတရားဌာနဆိုတာအင်တန်နည်းပါတယ်အထူးအဖြစ်တော့ ရက်စီဌာနတွေဖွင့်လာတာဘုန်းကြီးတို့မဟာစီသာသနာရေးတာကြီးပဲရှိပါတယ်။အခြားဌာနတွေကတော့ရက်တူလေးတွေရက်တူလေးတွေဖွင့်လာများပါတယ်။အခုတော့ရသောအားဖြင့်ရက်စီတွေပါဟိုဖွင့်လာကြတာကြီးများလာပါအဲ့တော့တကယ်တမ်းရက်စီမြန်မာနိုင်ငံကိုရောက်လို့ရက်စီအတူတော်မယ်ဆိုရင်လည်းတကယ်ကိုစနစ်တကျနဲ့ကြကြနာနာသူတင်ညွန်ပြပေးတဲ့နေရာဌာနတွေရွေးချယ်ပြီးတော့အဲဒီမှာအမိကိုပြီးတော့အားထုတ်ပါအဲဒီလိုကြိုးကြိုးစားစားအားထုတ်ခဲ့လို့ ကိုယ်မှလည်းပဲကြိုးစားတာရင်ပါရမီကလည်းပြည့်စုံလို့ရဆရာသမားရဲ့ညွှန်ပြမှုကလည်းကောင်းလို့ရအဲ့ဒီလိုဆိုရင်ကိုဟာတရားအသိဉာဏ်တူတွေရပြီဟုတ်တယ်ဓမ္မတဖို့လောက်တော့ရပြီဆိုရင်ဆရာသမားကလည်းကျင့်တတ်တယ်ဘုန်းကြီးတို့ဖွင့်တော့ပြောမှာမဟုတ်ဘူး။ဒါဘာညာနေရသွားပြီဘယ်လိုပြည့်စုံသွားပြီဆိုတာတော့ဖွင့်တော့ရမှာမဟုတ်ဘူး။ဖွင့်မပြောပေမဲ့ကိုကိုယ်တိုင်ဟောဟောပြနေမှာပဲ ဘုန်းကြီးတို့မဟာစီသာသနာရေးတာဆိုရင်ယောဂီတွေကိုဒီဉာဏ်နဲ့ပတ်သက်လို့အဆုံးဖြတ်မပေးဘဲနဲ့ကိုယ်ဉာဏ်ကိုကိုယ်တိုင်ဆုံးဖြတ်နိုင်အောင်ဉာဏ်စဉ်တရားဖွင့်ပေးတယ်။ဘာတရားလဲ။ဉာဏ်စဉ်တရားပါ။အခုဘုန်းကြီးတို့ယောဂီများကိုဘုန်းကြီးကမနဲ့တိုင်းမနဲ့တိုင်းဉာဏ်စဉ်တရားဟောပေးတယ်။ဘုန်းကြီးဉာဏ်စဉ်တရားဟောပေးတယ်။ကိုယ်ဉာဏ်အစဉ်ကိုယ်တိုင်ချင်းအသိဆုံးဖြတ်ရဆိုတဲ့အတိုင်းအခုညာပိုင်းမှာဘုန်းကြီးသောတာပန်ဖြစ်ခြင်းအကြောင်းဟောပေးတယ်။ သောတာပန်ပေသောတာပန်ရဲ့ပြည့်စုံမဲ့ဂုဏ်ငင်ကဟောပြီးတယ်ဒီနေ့သောတာပန်ပေရမယ်တန်ရုပ်စဉ်၅ပါးကိုပြောမယ်ဖြစ်တန်ရုပ်စဉ်၅ပါးပြောမယ်ဆိုတော့ဒီသောတာပန်ဖြစ်ဖို့အတွက်ဘုန်းကြီးတို့ယောဂီများအရိယာမေကိုရဖို့အတွက်ဝိပဿနာဉာဏ်ဖြစ်အောင်တတိပဋ္ဌာန်အဲဝိပဿနာတရားကြီးအမထုတ်ရဘူးလားအမထုတ်ပါဘူးအဲဒီလိုအထုတ်တဲ့အခါကျတော့မှနာနဲ့ရုပ်ကိုပိုင်းခြားသိတဲ့ဉာဏ်နာမရူပပိစေအကြောင်းနဲ့အကျိုးကိုပိုင်းခြားသိတဲ့ဉာဏ်ပြည့်စုံပြီက ဘုန်းကြီးတို့အဖြစ်အပျက်ကိုဒီမှာဆင်ញံသုံးသပ်ပြီးတော့သိတဲ့ဉာဏ်တမတနာအဖြစ်အပျက်ကိုဉာဏ်နဲ့ဓာတ်တိတွေ့ပြီးတော့သိတဲ့ဉာဏ်ဥရိယပယအဲ့ဒီကနေပြီးတော့ဟောဆက်ပြီးတော့ရှုလို့ဉာဏ်တက်သွားတဲ့အခါကျတော့အဖြစ်ကိုမသိဘဲနဲ့အပျက်ကိုသိတဲ့ဉာဏ်ပင်ကဉာဏ်အဲ့ဒီအပျက်ကိုသိတဲ့အတွက်ကြောင့်မို့ကြောက်ပွဲထင်တဲ့ဉာဏ်ပယဉာဏ်အဲ့လိုကြောက်ပွဲထင်ပြီးတော့အဲ့ဒီမှာမကောင်းမှုလို့ထင်တဲ့အာရိဏဝဉာဏ်အဲ့ဒီအာရိဏဝဉာဏ်ကနေတက်သွားတဲ့အခါကျနေပြည်တော်ဉာဏ်စသည်ဖြင့်အဲ့ဒီမှာဉာဏ်လေး ဘုန်းကြီးယောဂီတွေကိုဉာဏ်ဖြစ်ပုံတွေပြောခဲ့တယ်ရှေ့ကဉာဏ်တွေတော့ကိုယ့်ဘာကိုယ်ပဲဘုနဲ့ကနာပြီးသားလိုက်ပဲအဲတော့ဉာဏ်တွေဖြစ်ပုံတွေကိုဘုန်းကြီးပြောတော့ဒီဉာဏ်တွေဖြစ်ဖို့အတွက်ဟာလည်းပဲတည့်ထဲနဲ့ကိုယ်ကအထုလို့ရပါမလားမရဘူးကြိုးစားခဲ့ရတယ်အဲဒီလိုကြိုးစားတဲ့အခါကလည်းမှာဘုန်းကြီးပြောခဲ့တယ်တံပစင်၄ပါးတဲ့ကဘာတံပစင်လဲလဲဘောဇရတံပစင်ဖြစ်အောင် ဘာသာမစဉ်ဖြစ်အောင်အထုပါဘောဇနာဘာသာမစဉ်ဖြစ်အောင်ဘောဇနာဆိုတာမိမိစိတ်ကလေးကိုတခြားကျဆန်းမှလားတရားအာယုန်ထဲမှာလားတရားအာယုန်ထဲမှာတရားအာယုန်ထဲမှာမိမိစိတ်ကလေးကျဆန်းနေရအဲ့လိုတရားအာယုန်ထဲမှာမိမိစိတ်ကထိုင်ရင်လည်းပဲထိုင်တဲ့အာယုန်ထဲမှာရရင်လည်းပဲရတဲ့အာယုန်ထဲမှာသွားရင်လည်းပဲသွားတဲ့အာယုန်ထဲမှာလျောင်းရင်လည်းပဲလျောင်းတဲ့အာယုန်ထဲမှာအဲ့ဒီကိုရှုမှတ်နေတဲ့အာယုန်ထဲမှာပဲကိုယ်စိတ်ကရကျစားနေရတခြားကိုအိမ်ကိုရောက်သွားတာတငယ်ချင်းစီရောက်သွားတာလှုပ်စီရောက်သွားတာဘယ်ရောက်သွားတာညာရောက်သွားတာမရှိဘူး ဘယ်မှကျက်စားတာမရှိဘူးဒီတရားအာယုံထဲမှာပဲကျက်စားနေပြီတရားအာယုံထဲမှာကျက်စားနေပြီဆိုတော့ဒီခန္ဓာထဲမှာပဲဒီစိတ်ကလေးကျက်စားနေတော့ဒီခန္ဓာရဲ့အကြောင်းမသိဘူးလားသိပါဘူးဒီခန္ဓာရဲ့အကြောင်းကိုအကုန်လုံးသိတာခန္ဓာရဲ့အဖြစ်တွေကိုအကုန်လုံးမြင်လားခန္ဓာရဲ့အဖြစ်ဖြစ်အားလုံးအကုန်လုံးသိလားအဲ့ဒီကနေပြီးတော့ကျူးစာအားထုတ်လို့ဘုန်းကြီးတို့ယောဂီများသင်္ခါရုပ္ပကဉာဏ်ဆိုတာရောက်လာတယ်အမတန်ကိုကောင်းတယ် ဝိပဿနာဉာဏ်တွေထဲမှာတော့တကယ်ကိုအမြင်ဆုံးပဲတမာရီအတင်းကောင်းဆုံးပဲအဲ့ဒီကနေဉာဏ်အားဖြင့်ပြည့်ပြီဆိုရင်ဘုရားမင်းဉာဏ်ရဖို့အတွက်အခက်ခဲတော့လက်တကမ်းပဲကြံတော့တယ်သင်္ခါရုပ္ပကဉာဏ်အားပြည့်လာပြီဆိုရင်ဘုဘက်ကလူလောမဉာဏ်အဲ့ဒီကနေပြီးတော့ဂုတ္တရပုဉာဏ်ဂုတ္တရပုဉာဏ်ဆုံးတာနဲ့တပြိုင်တည်းတည်းမဉာဏ်ဟုတ်တယ်မို့လားအဲ့ဒီမှာရိယာမဉာဏ်ပုဉာဏ်ဆက်ရောက်နေမှမြေမောပြုပြီးသောတာပန်ဖြစ်သွားတာပဲ အဲတော့သောတာပန်ဖြစ်ပြီဆိုရင်ဘုန်းကြီးမနေ့ကပြောတယ်ဂုံရင်ကဘယ်နှပါလဲမြတ်စွာဘုရားကိုမမိတ်မသုံးယုံကြည်မှုဆိုတဲ့တရားတရားခိုင်မြဲရဟုတ်တယ်မလားတရားတော်ပေါ်မှာယုံကြည်မှုခိုင်မြဲရသံဃာတော်ပေါ်မှာယုံကြည်မှုခိုင်မြဲရနောက်တော့ပါတယ်ငါးပါးသီလမြဲရမယ်နော်အဲ့ဒီလေးပါးနဲ့ကိုယ့်အမှုချီတို့ကြည့်ကိုဟာသောတာပန်ဖြစ်ပြီးငါယုံနံတပါးကြီး တကယ်တမ်းချုပ်သွားတယ်ငြိမ့်သွားတယ်အငြိမ့်တဲ့တင်ကရောက်သွားပြီဆိုရင်ကိုဒီမှတ်ကြောင်းနဲ့တင်ကြည့်လိုက်ပါဒီကုံငါ၄ပါးနဲ့ဒါပြည့်စုံပြီဆိုရင်ပယ်ရမယ်တန်ရောစဉ်ပါတယ်လေပယ်ရမယ်တန်ရောစဉ်ဒီပယ်ရမယ်တန်ရောစဉ်ကပါလဲဆိုရင်ဒိဋ္ဌိဒိဋ္ဌိတန်ရောစဉ်ဘာတန်ရောစဉ်လဲဒိဋ္ဌိတန်ရောစဉ်ဒိဋ္ဌိတန်ရောစဉ်ဆိုတော့ဒိဋ္ဌိဆိုတာအမှန်မြင်တာလားအမှားမြင်တာလားအမှန်မြင်တာပါ ဒီမှာဘုန်းကြီးတို့ယုံနာနှစ်ပါးကိုယုံနဲ့နာနာရှိတာကိုဘုန်းကြီးတို့ယောဂီများကငါသူယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုလို့ပုဂ္ဂိုလ်တ attva အနေအားဖြင့်မထင်ဘူးလားထင်ပါဘူးအဲ့ဒီပုဂ္ဂိုလ်ပုဂ္ဂိုလ်တ attva အနေအားဖြင့်ထင်နေတယ်ဆိုတဲ့အထင်ကအမှားလားအမှန်လားအမှားပါဗျာဒီအမှားဒီအဲ့ဒီဟောဒီသောတာပန်ဖြစ်သွားပြီဆိုတဲ့ပုဂ္ဂိုလ်ဟာအဲ့ဒီယုံနာကိုငါကောင်းဆိုတဲ့ထင်မှုမရှိတော့ငါသူယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတဲ့ထင်မြင်မရှိတော့ ဓမ္မမိစ္ဆာဒိဋ္ဌိပြောက်သွားပြီဓမ္မဒိဋ္ဌိဖြစ်သွားပြီဒါကြောင့်မို့ကျေးဇူးရှင်မဆီဆရာတော်ဘုရားကြီးကယုံနံအစုငါးကောင်ဟုထင်မှုမရှိပါသောတာပန်ဖြစ်တဲ့ပုဂ္ဂိုလ်မှာဒိဋ္ဌိအလုံးပဲဖြစ်သွားတယ်ခေတ္တလေးဆိုလိုက် ယုံနံအစုယုံနံအစုငါကောင်းဟုငါကောင်းဟုခြင်းမှုမရှိပါခြင်းမှုမရှိပါယုံနံအစုယုံနံအစုငါကောင်းဟုငါကောင်းဟုခြင်းမှုမရှိပါခြင်းမှုမရှိပါယုံနံအစုငါကောင်းဟုခြင်းမှုမရှိပါယုံနံအစုငါကောင်း ရှိပါဘဂဒိဋ္ဌိသက္ကာယဒိဋ္ဌိမပြုတ်ဘူးလားပြုတ်ပါဗျာဘုံဝပဲဒါတော့အမြင့်ပြတ်ပဲတတ်သွားဒိဋ္ဌိဒိဋ္ဌိကိလေသာဘုန်းကြီးတို့ယောဂီများဝီစီကိစ္စကိလေသာဒီကိလေသာနှစ်ပါးတန်ရောစဉ်နဲ့ပြောမယ်ဆိုရင်ဒိဋ္ဌိတန်ရောစဉ်ဘာတန်ရောစဉ်လဲဒိဋ္ဌိတန်ရောစဉ်ဒီဒီတန်ရောစဉ်နေဘုန်းကြီးတို့ယောဂီများပြေးပြီ မှားသည့်အမှားမြင်ရှိသေးရဲ့လားမရှိပါဘူးမရှိတော့ဘူးဒီယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတဲ့အထင်မြင်နေအားလုံးရှိတော့ရုပ်ကိုရုပ်တိုင်းနာမ်ကိုနာမ်တိုင်းအမှန်ကိုအမှန်တိုင်းပဲသိမြင်သွားနောက်တကဘုရားတရားသံဃာယရဏသုံးပါးနဲ့စပ်ပြီးတော့ယုံမှမှုကြီးကျင်းသွားပြီယုံမှမှုလုံးဝမရှိတော့ဘုရုံးကဘုရားဘုထုံးပေါ်ပေါက်တယ်ဆိုတာဘသူကမိလို့လဲ ဘုရားပေါ်မှာဘာဖြစ်နေတာလဲယုံမာယုံမာနေတာဘသူမိလို့လဲဘသူတွေ့ခဲ့လို့လဲဘသူတွေ့လို့လဲဘုရားဆိုတာဒါဒီလိုပဲဟိုပုံပြင်သဘောပါကွာစသည်ဖြင့်ဒီလိုသွားပြီးတော့ပြောမိတတ်တယ်နောက်ပြီးတော့မြတ်စွာဘုရားဟောတဲ့တရားဒါဘုရားဟောတဲ့တရားဘသူကမြတ်စွာဘုရားဟောတာကိုနာဖို့လို့လေတရားပေါ်မှာဘာဖြစ်နေတာလဲယုံမာယုံမာနေတာတရားပေါ်မှာယုံမာနေ ဒါတရားမြတ်စွာဘုရားဟောလို့ပြောတာဘယ်သူကအတိအကျပြောနိုင်လဲဘယ်သူဒါကမြတ်စွာဘုရားဟောတာနာဘူးလို့လဲဘယ်သူသိဘူးလို့လဲဆိုတာအဲ့ဒါယုံမှားနေတာမြတ်စွာဘုရားရဲ့တပိသားသံဃာဒီတန်ခါပုံမှာလည်းပဲဒါတန်ခါစစ်တန်ခါမှာနေဟုတ်မဟုတ်ကလားတန်ခါပုံမှာဘာဖြစ်နေတာယုံမှားနေတာဟောဒီသောတပတ္တိမညာပူညာရပြီသောတပန်ဖြစ်နေတဲ့ပုဂ္ဂိုလ်ဟာဘုရားတရားတန်ခါပုံမှာယုံမှားမှုရှိသေးရဲ့လားရှိပါပါ ဒီဘုရားပေါ်တရားပေါ်တန်ခါပေါ်မှာယုံကြည်မှုဟာခိုင်မြဲလိုက်တာမှာဘုန်းကြီးမင်းကပြောခဲ့ပြီဘုန်းကြီးတို့ဓာတ်နဲ့ခုံဝင်ဆိုတာတောင်မှသူ့ရဲ့ယုံကြည်မှုပြဿနာမပြတ်ဘူးလားမပြတ်ပါဘူးဗျာယုံကြည်လောက်အောင်လာပြီးတော့လင်ညာပြီးပြောတာတောင်မှပြဿနာမပြတ်ဘူးလားမပြတ်ပါဘူးဗျာခင်မိမိကိုပစ္စည်းဥစ္စာနဲ့လာပြီးဖြားယောင်းတဲ့တရားမင်းကလာဖြားယောင်းတာတောင်မှသူ့ရဲ့ယုံကြည်မှုတရားတရားပြဿနာမပြတ်ဘူးလားမပြတ်ပါဘူးဗျာ အဲအဲ့ဒီလိုသောတာပန်ဖြစ်တဲ့ပုဂ္ဂိုလ်ဟာယုံကြည်မှုခံနေသွားပြီဘုရားပေါ်မှာလည်းယုံကြည်မှုခံနေသွားပြီဘာကြောင့်လဲဘုရားရဲ့ဂုဏ်တွေကိုဂုဏ်ကြီးတွေကိုကိုယ်တိုင်ဉာဏ်နဲ့တွေ့လို့လားမတွေ့လို့လားတွေ့လို့ပါဘုရားတရားတော်ရဲ့ဂုဏ်ကြီးတွေကိုကိုယ်တိုင်ဉာဏ်နဲ့တွေ့လို့လားမတွေ့လို့လားတွေ့လို့ပါဘုရားသံဃာတော်ရဲ့ဂုဏ်ကြီးတွေကိုကိုယ်တိုင်ဉာဏ်နဲ့တွေ့လို့လားမတွေ့လို့လားတွေ့လို့ပါဘုရားအဲအဲ့လိုတွေ့တဲ့အတွက်ကြောင့်ဘုရားတရားသံဃာပေါ်မှာယုံကြည်မှုဆိုရင် ဒါတရားတွေခံရသွားပြီအဲ့လိုယုံမှားမှုဆိုတဲ့ဝိဇိကိစ္စရှိသေးရဲ့လားရှိပါဘူးဒီဆိုလိုက်ဘုရားတရားဘုရားတရားသံဃာအားသံဃာအားယုံမှားမရှိပါယုံမှားမရှိပါဘုရားတရားဘုရားတရားသံဃာအားသံဃာအားယုံမှားမရှိပါယုံမှားမရှိပါဆိုလိုက်ပါဘုရားတရား တန်ခါအားယုံမမရှိပါဘုရားဘုရားတန်ခါအားယုံမမရှိပါအေးအဲ့ဒီလိုဒိဋ္ဌိတန်ရောစဉ်နဲ့ဝိသိကိစ္စတန်ရောစဉ်သောတပတိမေကပယ်လိုက်ပြီနောက်တိလပရပရမာတတိလပရပရမာတဆိုတာကဘာလဲဆိုတော့သစ္စာတရားဒုက္ခသမုဒယနိရောဓမေကဆိုတဲ့အမှန်တရားတွေလည်းမမြင်နိုင်ဘူး သူ့ရဲ့အကျင့်ဟာမိခင်အကျင့်လည်းမဟုတ်ဘူးမိခင်အကျင့်ဆိုတော့မိခင်ရှင်ပန်းဆိုတာသီလအကျင့်တမာရီအကျင့်ပညာအကျင့်ဒီအကျင့်လည်းမကျင့်ဘူးအဲ့ဒီလိုမိခင်ရှင်ပန်းအကျင့်လည်းမကျင့်ဘူးသီလလည်းမပြည့်စုံဘူးတမာရီလည်းမပြည့်စုံဘူးပညာလည်းမပြည့်စုံဘူးအဲ့လိုမပြည့်စုံတဲ့အတွက်ကြောင့်ဒုက္ခသမုဒယနိရောဓမေဃဆိုတဲ့အမှန်တရားတွေလည်းမသိနိုင်ဘူးအဲ့လိုမသိမမြင်နိုင်မဲနဲ့ ချမ်းသာတယ်ဆိုတဲ့အကျင့်ဟာမှန်လားမှားသလားဗျာမှန်ပါဘူး။ရသော်ဘုရားလက်ထက်ကအဲ့ဒီလိုအကျင့်တွေနဲ့ဘုန်းကြီးတို့ပြင်းပြင်းထန်ထန်ပေါ့မိလုံနဲ့ရေချိုးတယ်ရေချိုးပြီးတော့မိလုံနဲ့အဲမိလုံပြီးတော့တွန်းခုံတယ်တွန်းခုံပြီးတော့ဇေခတ်တယ်အဲ့ဒီလိုပေါ့ကျင့်နေုံလေးနဲ့မိမိချမ်းသာပြီဆိုတဲ့ အဲ့ဒီအကျင့်မျိုးဟာအကျင့်မှန်လားအကျင့်မှားလားအကျင့်မှားပါဗျာအဲ့ဒီအကျင့်မှားမျိုးကိုဒီသောတပတ္တိမဉ္ဇဉ်ပူဇဉ်ရနေတဲ့ပုဂ္ဂိုလ်ဟာကျင့်မှာဟုတ်မလားမကျင့်ပါဘူးလုံးဝကိုမကျင့်တော့အဲ့ဒါမျိုးကိုလုံးဝကိုသူစိတ်ကူးတဲ့တောင်မရှိတော့ဒါကြောင့်မို့တစ္ဆာမမြင်မဲ့ခင်မပါလေ့ကျင့်ကာဖြင့်ချမ်းသာမြဲပြီးမယုံကြည်ကုန်ပြီသီလပရာအဲ့ဒီအကျင့်ကြီးကျင့်ယုံနဲ့တော့ ဘယ်တော့မှချမ်းသာမရနိုင်ဘူးချမ်းသာရနိုင်တယ်ဆိုတာကိုလုံးဝလက်ခံမှုယုံကြည်မှုရှိရလားဗျာမရှိပါဘူး ကေဆိုလိုက်တစ္ဆာမမြင်တစ္ဆာမမြင်မဲ့ခင်မပါမဲ့ခင်မပါဘေးကျင်ငါဖြင့်ဘေးကျင်ငါဖြင့်ချမ်းသာမြဲမည်ချမ်းသာမြဲမည်မယုံကြည်မယုံကြည်ကုံကြည်သီလပဒံကုံကြည်သီလပဒံသစ္စာမမြင်သစ္စာမမြင်မဲ့ခင်မပါမဲ့ခင်မပါလေ့ကျင့်ကားဖြင့်လေ့ကျင့်ကားဖြင့်ချမ်း မ်းသာမြဲမြည်ချမ်းသာမြဲမြည်မယုံကြည်မယုံကြည်ကုံပြီးသီလပဒံကုံပြီးသီလပဒံဆုလိုက်တာသစ္စာမေမေခင်မပါလေးခြင်းကဖြစ်ချမ်းသာမြဲမြည်မယုံကြည်ကုံပြီးသီလပဒံသစ္စာမေမေခင်မပါ လေပြေနာဖြင့်ချမ်းသာရေဤမယုံကြည်ကိုယ်ဤသီလပဒါသီလပဒပရမတတန်ရောစဉ်ကိုဒီသောတပတ္တိမဉ္ဇဏ်ကမပယ်ဘူးလားပယ်ပါဘူးဒါတွေကိုလည်းပယ်နိုင်သွားပြီတချို့ပုဂ္ဂိုလ်ကြီးကဒီမြတ်စွာဘုရားရဲ့သာသနာတော်ရဲ့အပြင်ပကအကျင့်တွေကိုတကယ်ကိုဟုတ်မှတ်ပြီးတော့တင်အောင်ဓမ္မတွေဖြစ်နေတယ် ဒေါသမှာဖြစ်တဲ့ပုဂ္ဂိုလ်ကအဲ့ဒီအကျင့်တွေနဲ့ကျင့်ကျင့်လို့ရတော့ဖြစ်ဘယ်တော့မှချမ်းသာနိုင်မယ်ဆိုတာကိုဘယ်လိုပြောပြောယုံကြည်ပါဦးမလားညာမယုံကြည်တော့ဘူးဒီအကျင့်တွေကိုရောကျင့်ပါဦးမလားကျင့်တော့နောက်တကနံပါတ်၄ကဣဒ္ဓဣဒ္ဓဆိုတာဘာလဲဣဒ္ဓဆိုတာသူများမနာလိုစိတ်ဘာစိတ်လဲအေးမနာလိုစိတ်မိမိတို့သူများပုံမှာမနာလိုစိတ်အဲ့ဒီမနာလိုစိတ်ဖြစ်နေတာ အဲမိမိကဒီမှာကောင်းစားချမ်းသာတယ်အဲမိမိကရာလူကုန်တင်နေတက်နေတယ်အဲဟိုပုဂ္ဂိုလ်လူဖြစ်မှာကိုစိုးရင်ဒါမှမဟုတ်ဟိုပုဂ္ဂိုလ်ကြီးကောင်းစားနေတာပုဂ္ဂိုလ်ကြီးဘာလို့လို့လို့ဒီလိုကြီးပွားနေတာဒီပုဂ္ဂိုလ်ဘယ်လိုအကက်တွေကောင်းလို့လို့ရာလူတွေတက်သွားတာလဲဒါမနာလိုတာလားနာလိုတာလားမနာလိုတာမနာလိုတဲ့စိတ်အဲ့လိုမနာလိုတဲ့စိတ်ဟာအိတ်ခါတော့ ဒီသောတာပန်ဖြစ်တဲ့ပုဂ္ဂိုလ်မှာဒီအိတ်တာဆိုတဲ့မနာလိုစိတ်ရှိသေးရလားရှိပါပါဗျာသူတော်ဘာတွေကမနာလိုစိတ်မရှိတော့သူတော်ဘာတွေဘယ်လိုပဲကောင်းစားကောင်းစားဘယ်လိုပဲချမ်းသာချမ်းသာဘယ်လိုပဲကြီးပွားကြီးပွားဘယ်လိုပဲပညာတတ်တတ်ဘယ်လိုပဲကိုယ့်ရဲ့ကိုယ်စင်တန်းမြင့်မြင့်အဲ့ဒီပုဂ္ဂိုလ်မှာမနာလိုဘူးရှိတော့အဲ့ဒါသောတာပန်မြင်သောတာပတ္တိမဉ္ဇဉ်နဲ့ပယ်တာအဲ့ဒါမို့အိတ်တာကိုစုမနာလိုဖြစ်ကိုမဖြစ်တာတဲ့သောတာပန်ဖြစ်တဲ့ပုဂ္ဂိုလ်မှာ ဘယ်ပုဂ္ဂိုလ်ပေါ်မှာအဲ့ဒီအိတ်တာစိတ်မရှိတော့ဘူးလေယေရှုကြည်လိုက်အိတ်တာခေါ်ဆိုအိတ်တာခေါ်ဆိုမနာလိုမနာလိုဖြစ်ကိုမဖြစ်လားဖြစ်ကိုမဖြစ်လားအိတ်တာခေါ်ဆိုအိတ်တာခေါ်ဆိုမနာလိုမနာလိုဖြစ်ကိုမဖြစ်လားဖြစ်ကိုမဖြစ်လားလိုက်ပါအိတ်တာခေါ်ဆိုမနာလို ဖြစ်ကိုမဖြစ်တာဒိဋ္ဌာခောဆိုမနာလိုဖြစ်ကိုမဖြစ်တာဒီတမန်ပုဂ္ဂိုလ်ဤနေအချင်းတော့ကိုယ့်ရဲ့တာပြီဆိုရင်ဒါရဲ့ပုဂ္ဂိုလ်ပေါ်မှာမနာလိုတဲ့စိတ်တွေဖြစ်တယ်ဟေးဒီသုဒ္ဓဘာဖြစ်တဲ့ပုဂ္ဂိုလ်ဟာအဲ့ဒီမနာလိုစိတ်တွေရှိသေးရလားမရှိပါဘူးရှိပါဟုတ်ပြီပိဋကဉာဏ်ဖြစ်ပြီဆိုရင်ချမ်းသာသလားဆင်းရဲသလားဆင်းရဲပါဘူး သူတော်ဘာပေါ်မှာမနာလိုစိတ်တွေဖြစ်နေတယ်ဟိုပုဂ္ဂိုလ်ကဘာမှတောင်းမသိဘူးဒါပေမဲ့လို့ဒီမနာလိုစိတ်ဖြစ်တဲ့ပုဂ္ဂိုလ်မှာတော့စိတ်တွေဘာဖြစ်နေလဲလုံကိုဆင်းရဲနေဒါကြောင့်မို့တန်ကိုတန်ကြီးဖြစ်တယ်လို့ပဲမိမိရဲ့စိတ်ကိုမိမိရပြန်ပြန်ဖြစ်တယ်ဟောဒီအိတ်တာကတန်ကြီးနဲ့တူတယ်ဘာနဲ့တူလဲတန်ကြီးနဲ့တူတန်ကြီးနဲ့တူတန်ကြီးကတန်ကြီးကိုကိုယ်ဖြစ်စီပြလိုက်တယ်လို့ပဲဟောဒီအိတ်တာစိတ်ဟာမိမိကိုအားလုံးဖြစ်စီနိုင်တယ်ပူလောင်စေနိုင်တယ်ဒါကြောင့်မို့ ဒီအိတ်တာစိတ်ဒီအိတ်တာတရားတွေလက်ခံရမှာလားပယ်ရမှာလားပယ်ရမှာပါဒီဘုဒ္ဓဘာဖြစ်တဲ့ပုဂ္ဂိုလ်ကတော့လုံးဝပယ်နိုင်သွားတယ်နောက်တစ်ခါမိမိကောင်းစားသလိုမိမိကြီးပွားသလိုမိမိပညာတတ်သလိုမိမိယာရုကြီးသလိုသူတစ်ပါးတွေကောင်းစားမှာသူတစ်ပါးတွေကြီးပွားမှာသူတစ်ပါးတွေချမ်းသာမှာကိုဝန်တိုတဲ့စိတ်ပါစိတ်လေဝန်တိုတဲ့စိတ်အဲ့ဒီဝန်တိုတာကိုမစ္စရိယလို့ ဘာလို့ခေါ်လဲမစ္စရိယကဲမစ္စရိယစိတ်ရှိနေတဲ့ပုဂ္ဂိုလ်မှာရောချမ်းသာမလားဆင်းရဲမလားဆင်းရဲပါဘူးဘောဓဘာဖြစ်တဲ့ပုဂ္ဂိုလ်မှာဒီမစ္စရိယစိတ်ရှိသေးရဲ့လားရှိပါဘူးဘုရားတွေကိုလိုကောင်းစားချမ်းသာမှာဘူးတချို့ပုဂ္ဂိုလ်ကကိုလုပ်နေတဲ့လုပ်ငန်းစဉ်တွေကိုဘုရားမသိစေဘူးကိုယ့်ရဲ့ဟာတွေကိုပြောင်းဝတ်ထားတယ်အဲ့ဒါသူများတွေကိုကိုလိုပဲကောင်းစားလာမှာဆိုလို့ကိုလိုပဲချမ်းသာလာမှာဆိုလို့အဲ့ဒါဝန်တိုတဲ့စိတ်မစ္စရိယစိတ်ကို ဘုရားဘာဖြစ်တဲ့ပုဂ္ဂိုလ်ဒီစိတ်ရှိသေးရဲ့လားရှိပါဘူး။ဒါဆိုလိုက်သူများကိုလိုသူများကိုလိုကောင်းမီကိုကောင်းမီကိုဝန်တိုမရှိပါဝန်တိုမရှိပါသူများကိုလိုသူများကိုလိုကောင်းမီကိုကောင်းမီကိုဝန်တိုမရှိပါဝန်တိုမရှိပါဆိုလိုက်ပါသူများကိုလိုကောင်းမီကိုဝန်တိုမရှိပါ သူများကိုလိုတောင်းမီကိုဝန်တို့မရှိပါဒီဝီတိဤဒီဝီတိဤမစ္စရိမစ္စရိမရှိမြတ်သောတံမရှိမြတ်သောတံဒီဝီတိဤဒီဝီတိဤမစ္စရိမစ္စရိမရှိမြတ်သောတံမရှိမြတ်သောတံဒီဝီတိဤမစ္စရိ မရှိမြတ်သောတာယေဝိတိမစ္စရိမရှိမြတ်သောတာသောတာပတိဉာဏ်ပူညာရလို့သောတာပန်ဖြစ်နေတဲ့ပုဂ္ဂိုလ်ဟာဒိဋ္ဌိဤဆိုတာဒိဋ္ဌိဝိဆိုတာဝိသိကိစ္စသီဆိုတာသီလပရပရမာသဤဆိုတာဣဒ္ဓမစ္စရိကမစ္စရိယဒီ၅ပါးရှိသေးသလားမရှိတော့ဘူးလားမရှိပါဘူး။ဒါဒီ၅ပါးကိုပြင် ဒီ၅ပါးကိုပယ်အဲ့ဒီ၅ပါးကိုပယ်နိုင်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာသောတာပန်ဖြစ်ပြီဘာဖြစ်ပြီလဲသောတာပန်ဖြစ်ပြီသောတာပန်ဖြစ်ပြီအဲ့တော့သောတာပန်မှာပြည့်စုံရမယ့်ခုံအင်္ဂါကဘယ်နှပါးလဲ၄ပါးပါပယ်ရမယ့်တန်ရုံးစဉ်က၅ပါးပါအဲ့ဒီမှတ်ကြောင်းနဲ့တင်ကြည့်ပါကိုကိုကိုသောတာပန်ဖြစ်ပြီဆိုရင်နောက်အခြားအခြားမိမိနဲ့မိတ်ဆွေအထုပ်ကိုအထုပ်ဖက် ဓမ္မမိတ်ဆွေတွေကနေပြီးတော့လည်းပဲအာသူဝတရားရလာပြီဘောသောတာပန်ဖြစ်နေတဲ့ဘုန်းကြီးတို့မြန်မာနိုင်ငံထဲမှာလည်းသောတာပန်တွေအများကြီးသက္ကရာကံတွေလည်းဖြစ်နေကြတဲ့အဲဒီမှာအနာဂတ်အောင်လည်းဖြစ်ပြီးတဲ့အဲဒီမှာအနာဂတ်ဖြစ်ပြီးတယ်ဆိုတော့အဲဒီမှာဘုန်းကြီးတို့ဒကာကြီးတူဦးပါပေါ့သောတော်ပိုင်းကတော့ဘုန်းကြီးတို့ရိတ်တာတွေမှာပဲလာလာအားထုတ်နေပါတယ်ရစ်စီတွေလည်းအားထုတ်ပါတယ် ဉာဏ်စဉ်တရားတွေလည်းပဲသူနာကြားထားပါတယ်ဒါပေမဲ့လို့သူအပေါင်းအသင်းမိတ်ဆွေတယောက်ကနေပြီးတော့အာခင်ဗျားတို့ရိတ်တာတွေကတရားအတွေ့နှေးတယ်သိကြတယ်ခင်ဗျားတို့အခုကျွန်တော်တွေ့ထားတဲ့ရိတ်တာကတရားအတွေ့မြန်တယ်တဲ့ဟာဟုတ်ကလားဘုသူဖြစ်ဖြစ်ရစ်သူလိုလေးနဲ့တရားလိုချင်သလားမလိုချင်ဘူးလားလိုချင်ပါဘူးဘုရားလူလူချင်းပုဂ္ဂိုလ်ရဲ့တရားသိလိုချင်တယ် တရားလိုချင်တဲ့ကံမှာလည်းပဲတကယ်ပင်ပင်ပန်းပန်းအာထုတ်တာတဲ့ဘောဘောတဏ္ဍလွယ်လွယ်ကူကူလေးနဲ့တရားရမယ်ဆိုရင်ရောမလိုချင်ဘူးလားလိုချင်ရတာအဲတော့အလွယ်ကိုသိပြီးတော့နိုင်နေကြတာဆိုတော့အဲ့ဒါနဲ့သူကလည်းပဲဘုပုဂ္ဂိုလ်ကပြောတာနဲ့အာဒီလိုဆိုရင်ကျွန်တော်လည်းစိတ်ဝင်စားတယ်ဗျာအဲစိတ်ဝင်စားတယ်ကျွန်တော်လည်းလိုက်တယ်လိုက်အဲဒီရောဟိုကအာထုတ်စီပါတယ်အာထုတ်ပြီးတဲ့အခါကျတော့သူ့ကိုလည်းပဲကဲ ဝိဒဘာဆိုတဲ့ဘောစိတ်ပေးလိုက်။ရာရပြီခဏမျှဝေပါဆိုတော့မျှရဘူး။ဒိဋ္ဌာန်นี่လှုပ်ဒိဋ္ဌာန်นี่ပေးပေါ့ဗျာ။ရတယ်။ဒါနဲ့သူကလည်းပဲဘောကမ္မဋ္ဌာန်းဆရာကသူ့တရားရပြီလို့ပြောတော့သူကလည်းပဲအိမ်ပြန်တောင်မှခြေတော့မြင်မကြည့်တော့ဘူး။အာရလာပြီသူတရားရလာပြီပေါ့။သူမိတ်ဆွေတွေကိုလည်းပဲဟိုတုန်းကတွေ့ခဲ့တဲ့မိတ်ဆွေတွေဓမ္မမိတ်ဆွေဟောင်းတွေကိုဟာကျွန်တော်တို့တရားဖြတ်လန်းနေတရားမြန်မြန်ရတဲ့နည်း အဲ့ဒီရိတ်ခါရှိနေပြီလားလိုက်မလားဟိုဟာဟိုလည်းစိတ်ဝင်စားလိုက်မယ်ဆိုလိုက်ကြအဲ့ဒါနဲ့သူကနေပို့ပေးတဲ့ပုဂ္ဂိုလ်ဟာသူ့ရဲ့အဆင့်မြင့်ပါဘုပုဂ္ဂိုလ်ကသက္ကရာကံဆိုတာဖြစ်ဟာကိုယ့်ရဲ့မြင့်နေပြီကိုယ့်ကိုယ့်ရဲ့မြင့်နေတော့သောတာပန်ဖြစ်တဲ့ပုဂ္ဂိုလ်ကတေမနာလူရှင်တော့ဘူးကသောတာပန်ကအိဒါပရရလားမပရဘူးပရထားရတယ် အခုသူခေါ်လာတဲ့ပုဂ္ဂိုလ်ကသူ့ရဲ့မြင့်နေတယ်ဆိုတော့သူစိတ်ထဲကမမေ့သိမကျင်တတ်ချင်တော့မနာလို့တော့အဲ့ဒါနဲ့သူလည်းကြိုးစားကြည့်တယ်သူမရဘူးတဲ့ဘုပုဂ္ဂိုလ်ကတော့သက္ကရာကံဖြစ်သွားတယ်တဲ့ဒါနဲ့ဒီပုဂ္ဂိုလ်ဒီတရားကြီးကပြန်လာပြန်လာတော့တပည့်တော်ကတော့သူကပြောပြတယ်သူပြောပြလို့ခွန်ကြီးတို့သိရတာကိုတပည့်တော်ကတော့ဟိုတုန်းကတည်းကဆရာတော်တို့စီမှာအာထုတဲ့ကအချင်းဖြစ်နေတော့အိမ်မှာရောက်လဲအာထု ကိုယ်ချင်လေးနဲ့ကိုမနဲ့အာထုညအာထုအာထုပါတယ်တဲ့။ဒါပေမဲ့တပည့်တော်မိတ်ဆွေတွေတငယ်ချင်းတွေသူသောတာပန်ဖြစ်ခဲ့တဲ့ပုဂ္ဂိုလ်တွေသဂရကဖြစ်ခဲ့တဲ့ပုဂ္ဂိုလ်တွေမေးကြည့်တယ်ခင်ဗျားတို့ဘယ်နဲ့တော့တရားတွေကိုဘယ်လိုထိုင်တော့မအားဘူး။တရားတွေထိုင်တော့မအားတော့ဘူး။တရားလုပ်လည်းမလုပ်ဘူးတဲ့။ဒီဘက်နဲ့စိတ်ဝင်စားလည်းမရှိတော့ဘူးလေဘာသာရေး။အဲ့ဒီကြတော့တပည့်တော်စဉ်းစားတယ်။နောက်တစ်ချက် အနာဂံဆိုပြီးသတ်မှတ်ပေးထားတယ်အဲ့ဒီပုဂ္ဂိုလ်အနာဂံလို့သတ်မှတ်ပေးထားတဲ့ပုဂ္ဂိုလ်ဆိုတော့ဒီလိုလေတရားအထုတ်တဲ့ပုဂ္ဂိုလ်ဆိုတော့တရားအထုတ်ကြရင်ကကိုယ့်ရဲ့အဆင့်မြင့်တဲ့ပုဂ္ဂိုလ်ဆိုတော့သူ့ကိုပဲလိထားနေရတာပေါ့လေသူကအနာဂံပုဂ္ဂိုလ်ကြီးကိုလေအဲ့ဒါအနာဂံပုဂ္ဂိုလ်ကြီးလိထားနေတာဆုံးဝိုင်းပါဟိုဘက်ကဆုံးဝိုင်းဒီဘက်ကဆုံးဝိုင်းဒီလိုတဝိုင်းကြည့်ပေါ့အာဟိုဘက်ကဂရုကုလာနဲ့ကြားတော့ဟိုအနာဂံပုဂ္ဂိုလ်ကြီးနဲ့ဟိုဘက်ကတဂရဂံနဲ့ထပြီးခွတ်တယ်နဲ့ပေါ့ ဓမ္မစာရေဓမ္မစာရေကိုယ်တည်းအဲ့ဒါတယောက်တယောက်ခအထုနဲ့စိတ်တွေမထိနိုင်ဘူးနဲ့ဖြစ်တယ်အဲ့ဒီကြတော့မှအဲ့ဒီတခါကြီးကသူကပြန်လာပြီးတော့သူဒီတိုင်းလျှောက်ပြတာသူလျှောက်ပြလို့ဘုန်းကြီးတို့သိတာပါဘာမှလည်းမဝေဘာမအောင်အဲ့ဒီမှာလျှောက်ပြတော့သူကတပည့်တော်ဗျာအဲ့ဒီကြမ်းမှာဟာဘာမှလည်းထူးခြားမသွားဘူးငါသောတာပန်ဖြစ်ပြီ ဘုဒ္ဓဘာဖြစ်ပြီလို့သာဆုံးဖြတ်ပေးလိုက်တယ်ငါမှအခုဒီလိုပယ်ရမယ်တန်ရောစင်တွေငါမပယ်နိုင်သေးဘူးအခုရှင်များတို့ပြောလို့ဒါတွေကပယ်ရမယ်တန်ရောစင်တွေဆိုတာရှိတယ်ဘုရားကဉာဏ်စင်တရားနာတဲ့အခါဒီလိုစာအုပ်လေးပြန်ကြည့်အဲ့ဒီကြတော့မှဟာဒီပယ်ရမယ်တန်ရောစင်တွေပယ်ရမှာပါလားငါဘာမှလည်းမပယ်နိုင်သေးပါဘူးဘုရားတော့ဘုဒ္ဓဘာတော့ဆုံးဖြတ်ပေးလိုက်ပြီငါဘာမှမပယ်နိုင်ဘူးနောက်ပြီးတော့တဏ္ဍာတတိတို့တရားထုတ်တဲ့ပုဂ္ဂိုလ်ဟာကုရိယပြေရဉာဏ်လောက်ရရင်တောင်မှ ယုံကြည်မှုတရားတရားတွေကအားကောင်းမလားအားသေးသလားအားကောင်းပါဘူးအားကောင်းတယ်တကယ်ကုသရဗျာဉာဏ်ကိုဖြစ်တတ်တဲ့ပုဂ္ဂိုလ်ကတရားမဝင်မဲကိုမနေနိုင်ဘူးတရားအမှထုတ်ပဲကိုမနေနိုင်တာတရားအထုတ်ချင်နေတာပဲသူကဘာကြောင့်လဲသူကိုယ်တိုင်တရားရတာတွေ့ဘူးလို့လားမတွေ့ဘူးလို့လားတွေ့ပါဘူးတွေ့ဘူးထားတော့တွေ့ဘူးထားတဲ့အတွက်ကြောင့်တရားရတာသိနေတဲ့ပုဂ္ဂိုလ်တရားအထုတ်ချင်တယ်အဲ့တော့သောတာပန်ဖြစ်နေပြီဆိုတဲ့ပုဂ္ဂိုလ်ကဘယ်မှာတရားအမှထုတ်ပဲနေနိုင်မှာတရားနဲ့ကင်းပြီးတော့လုံးဝမနေနိုင်ဘူး ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကကြည့်ပေါ့မြတ်စွာဘုရားလက်ထက်ကဒီမှာမြတ်စွာဘုရားရဲ့သမီးတို့တွေအဲ့ဒီလိုပဲတရားနဲ့ဘုရားနဲ့ခင်တရားနဲ့ခင်သံဃာနဲ့ခင်ပြီးတော့မနေနိုင်တဲ့ပုဂ္ဂိုလ်တွေအများကြီးပဲအဲ့ဒီမှာတရားနာမြတ်စွာဘုရားရှိတဲ့နေရာမြတ်စွာဘုရားရှိတဲ့နေရာသွားပြီးတော့တရားနာကြတာတွေအဝေးသွားပြီးတော့တရားအထုကြတာဒီတရားလုံးတွင်းကြတာအများကြီးပဲဒါကြောင့်မို့ဘုန်းကြီးတို့ဒီမှာဘုဒ္ဓဘာဖြစ်နေပြီဆိုရင်တရားတရားသံဃာယရဏသုံးပါးပေါ့ ယုံကြည်မှုတွေအားကောင်းနေပြီဆိုတော့တရားလက်လွတ်လို့ရပါမလားမရပါဘူးမရတော့အခွင့်သာတိုင်းအခွင့်သာတိုင်းအချိန်ရတိုင်းအချိန်ရတိုင်းဒီပုဂ္ဂိုလ်တရားအားမထုတ်ဘူးလားအားထုတ်ပါဘူးဒီတရားတွေအားထုတ်သွားပြီတရားပေါ်မှာမြဲသွားပြီတရားပေါ်မှာမြဲသွားပြီဘုရားတရားတန်ခါရဏသုံးပါးပေါ်မှာအင်္ဂါမှုယုံကြည်မှုတွေအားကောင်းသွားပြီဘုရားပေါ်မှာလည်းအိတ်တာ ရှိသေးရဲ့လားရှိပါဘူးမနာလိုမှုလည်းမရှိတော့ဘူးမစ္စရိယဝန်တူတာရောရှိသေးရဲ့လားရှိပါဘူးမရှိတော့အဲ့ဒါတွေလုံးဝကင်းသွားပြီဆိုရင်ဒါနဲ့ဘုန်းကြီးတို့မှတ်ချုပ်တင်ကြီးတို့ကင်းသွားပြီဆိုရင်ဒါမိမိကိုယ်တိုင်သောတာပန်ဖြစ်ပြီးဆုံးဖြတ်လို့မရဘူးလားမိမိရဲ့ဓမ္မမိတ်ဆွေများကိုလည်းပဲသူတို့ရဲ့အနေထားကိုကြည်ရင်းနဲ့ပဲဒါတွေသူတို့ဟာကင်းသွားပြီဆိုရင်ဒီပုဂ္ဂိုလ်တွေကတကယ်အစ်င့်မှတရားရခဲ့တဲ့ပုဂ္ဂိုလ်ပဲလို့ဆုံးဖြတ်လို့မရဘူးလားရပါဘူးရပြီ ဒါတော့သိုးတော်ကဘုန်းကြီးဟိုးမနေ့ကဟောခဲ့တာလေးပြန်ပြောမယ်နိမာသီဆရာတော်ဘုရားကြီးထံမှာတပည့်တော်သောတာပန်ဖြစ်ပြီလားမဖြစ်ဘူးလားအဆုံးဖြတ်ပေးပါဆိုတဲ့ပုဂ္ဂိုလ်အဲဒီမှာဆရာတော်ဘုရားကြီးကသောတာပန်ဤဂုဏ်ယူတာ၄ပါးဆိုတဲ့ဓမ္မဒါနတုတ်ကိုဟောကြားပေးတယ်ဟောကြားပြီးတော့ဒီသောတာပန်ပယ်ရမယ့်တန်ရုံးစဉ်၅ပါးကိုဆက်ပြီးဟောတယ်ဟောပြီးတဲ့အခါကျတော့မှဆရာတော်ဘုရားကြီးကတရားသိမ့်ပြီးတော့ကဲဒါကကြီးကိုယ့်ဟာကိုယ်ပဲဆုံးဖြတ်တော့ သောတာပန်ဖြစ်ပြီဆိုရင်ဒီကုံရင်က၄ပါးပြည့်စုံရမယ်။နောက်ပယ်တဲ့ပယ်တဲ့ဒီတရားဥစဉ်တွေပယ်နိုင်ရမယ်။အဲ့တော့ဒကာကြီးပြည့်စုံပြီလားမပြည့်စုံဘူးလားဆိုတာကိုယ့်အကူဆုံးဖြတ်ပါ။ပယ်နိုင်လားမပယ်နိုင်ဘူးလားဆိုတာဆုံးဖြတ်ပါဆိုတော့အဲ့ဒီမှာဒကာကြီးကလည်းဥကြည့်ပြီးတပည့်တော်ဒီတရားနာပြီးတဲ့အခါကျတော့ကိုယ့်အကူဆုံးဖြတ်နိုင်ပါပြီတဲ့တပည့်တော်မပြည့်စုံသေးပါဘူး။အထူးအားဖြင့်တပည့်တော်ကအိတ်တာနဲ့မစ္စရိယကိုလုံးဝမပယ်နိုင်သေးပါဘူး မပင်နိုင်သေးတဲ့အတွက်တပည့်တော်ဟာလိုပါသေးတဲ့ဆက်အားထုတ်ရမှာပါဆိုတော့အဲဒါကိုယ့်ဟာကိုယ်ဆုံးဖြတ်ပြီးတော့ကဲဆရာတော်ဘုရားကြီးကဆက်ပြီးတော့ကိုမပြည့်စုံသေးတာကိုသိပြီဆိုရင်ကိုဆက်ပြီးတော့ကြိုးစားရင်ဒီတရားစင်တွေလည်းတော့ပယ်နိုင်သွားမှာပေါ့ဆက်ပြီးကြိုးစားအားထုတ်ပါလို့တိုက်တွန်းလိုက်ပါတယ်အခုလည်းပဲခွန်ကြီးတို့မင်္ဂလာရမဆရာတရားစခန်းကြီးမှာကိုကျေးဇူးတော်ရှင်မသီဆရာတော်ဘုရားကြီးရဲ့ဥပဒေတရားအတိုင်း မာသရိကဝိပဿနာတရားတွေကိုဘုန်းကြီးများကဆရာတော်ဘုရားကြီးရဲ့ဥပနိတရားအတိုင်းသုံးသင်ညွှန်ပြဆုံးမပေးကြဆုံးမပေးတယ်အဆုံးမပေးတဲ့အတိုင်းပဲအာထုတဲ့ပုဂ္ဂိုလ်ရာကျွတ်ကျွတ်ဆန်းဆန်းအာထုပါတယ်အဲတော့ကျွတ်ကျွတ်ဆန်းဆန်းအာထုတဲ့အခါကျတော့ယောဂီရဲ့ဉာဏ်စင်တန်းဆိုတာကဘုန်းကြီးကဆုံးဖြတ်ရမှာလားယောဂီလို့ဆုံးဖြတ်ရမှာလားယောဂီလို့ကိုယ်တိုင်ပဲဆုံးဖြတ်ရမှာဒါဘုန်းကြီးကယောဂီလို့ကိုဆုံးဖြတ်နိုင်ဖို့အတွက် မနေ့ပိုင်းမနေ့ပိုင်းမှာညာစဉ်အချင်းချုပ်လေးတွေပြောပြောသွားတယ်။အဲပြောသွားပြီဖြစ်တဲ့အတွက်ကြောင့်မိမိဒီလိုဖြစ်တယ်မဖြစ်ဘူးဆိုတာကိုအသိဆုံးပဲ။အဲကိုအသိဆုံးပဲဘုန်းကြီးများကတော့ယောဂီတို့ပြောတဲ့စကားကိုနားထောင်ပြီးတော့မှဩဒီယောဂီကဘယ်ညာစင်တန်းနေရလဲသူပြောနေတာ။သူဘယ်ညာလောက်ကိုတော့ရောက်နေပြီဆိုတာဘုန်းကြီးတို့ကပြောတဲ့စကားကိုနားထောင်ပြီးတော့ပဲဆုံးဖြတ်ရတယ် အဲ့တော့ကိုယ်တိုင်ဖြစ်တယ်မဖြစ်ဘူးဆိုတာတခြားပုဂ္ဂိုလ်သိတာလားကိုယ်တိုင်သိတာလားကိုယ်တိုင်သိတာကိုအခုဘုန်းကြီးတို့ဒီမှာသောတာပန်ဖြစ်ခြင်းရဲ့အကြောင်းအင်္ဂါတွေလည်းပြောပြီးပြီးသောတာပန်ပြည့်စုံရမယ်ဂုဏ်အင်္ဂါလည်းပြောပြီးပြီးသောတာပန်ပယ်ရမယ်တန်ရုံးစဉ်တွေလည်းပြောပြီးပြီးဆိုတော့မိမိတို့ကိုယ်တိုင်ဒီတရားစကားမှာဒီတရားအပေနဲ့ကင်းနိုင်လောက်တဲ့သောတာပန်စိတ်တရားမိမိဖြစ်သလားမဖြစ်ဘူးလားဆိုတာကိုယ်တိုင်ပဲဆုံးဖြတ်ချက်ချပါဟုတ်တယ်မို့လား ကိုယ်တိုင်ဆုံးဖြတ်ချက်ချပြီးတော့တကယ်လို့မပြည့်စုံသေးဘူးဆိုရင်ဒီတိုင်းညံ့နေရမှာလားဆက်အထုရမှာဆက်အထုရမှာဗျာအေးဆက်အထုရမှာဆိုတာတရားစကားချစရာမလိုပါဘူးကိုယ့်အိမ်ကိုယ်မှာလည်းအထုလို့မရဘူးလားမရပါဘူး ခြံရင်းနဲ့ရောအထုလို့မရဘူးလားရပါဘူးဗျာရရင်ရောမရဘူးလားရပါဘူးသွားရင်ရောရပါဘူးလျောင်းရင်ရောရပါဘူးစားတဲ့တောက်တဲ့နေရာမှာရောရပါဘူးဒါမိမိတို့အလုတ်ကင်လုတ်ကင်တဲ့နေရာတွေမှာရောရပါဘူးအားလုံးနေရာမရွေးဣရိယာပုမရွေးအချိန်မရွေးပဲနဲ့အထုလို့မရဘူးလားရပါဘူးဒါအဲ့ဒီတော့ဘုန်းကြီးတို့ယောဂီများဟာမိမိတို့မပြည့်စုံသေးရင်မဖြစ်သေးတဲ့ဉာဏ်တွေဖြစ်အောင်ဟုတ်တယ်မို့လားဝိပဿနာဉာဏ်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 ဒီနေ့မင်္ဂလာဓမ္မကျောင်းသက်ကြီးရဲ့ဆေရတရားစခန်းမှာဒီကညာရဲ့ကုသိုလ်ရှင်များရဲ့အမိနာမလေးကိုဘုန်းကြီးပတ်ကြားပေးပါမယ်။ဒါရှုမင်္ဂလာဓမ္မကျောင်းသက်ကြီးရဲ့သာသနာ့ကုသိုလ်တွေသာသနာ့လုပ်ငန်းတွေကိုမိမိတို့စွမ်းအားရှိသမျှတွေထူထမ်းနေကြတဲ့ကုသိုလ်တွေဒီနေ့မိမိတို့တရားဒီအချိန်ကြီးအားထုတ်ရတဲ့ကုသိုလ်တွေမိမိဆောင်ရွက်ကြတဲ့သီလတွေစင်ကြယ်အောင်ဆောင်ရတဲ့သီလကုသိုလ်တွေတရားတော်နာရတဲ့ကုသိုလ်တွေ ဒီကုသိုလ်တွေယောဂီတို့ရဲ့တဏ္ဍာမှာမရှိကြဘူးလားရှိပါရဲ့ရှိပါရဲ့နောက်ပြီးတော့လည်းပဲမိမိတို့တရားတွေကိုရိုးသေးသေးကြိုးစားအားထုတ်နိုင်ဖို့အတွက်စွမ်းဒါနရှင်များကအာယုံစွမ်းပါဆိုရင်လည်းပဲဒေါမီချစ်တိမိသားစုဒေါမာနိမိသားစုတို့ကနေပြီးတော့ဒါကြတော်များနဲ့ယောဂီသူတော်စင်များရဲ့သီလဂုဏ်သမာဓိကိုပညာဂုဏ်ကိုအာယုံပြုပြီးတော့စက္ကန့်တူတန်းကြတယ်။နောက်ပြီးတော့နေစွမ်းမှာလည်းပဲဥတည်ဝင်ဒေါကမေဖြူမိသားစု ဦးထင်အောင်ဒေါက်တာပုံမာဝင်းမိသားစုဦးဝင်းမျိုးတင်လူကြီးမြင့်မိသားစုဦးကျော်စောညွတ်ဒေါ်ဆွေဆွေမိသားစုမန္ဒီလာကျော်မတ်တီတာအန်တီချင်းမိသားစုဦးမမောင်လူဒေါ်မြင့်မြင့်ဆွေမိသားစုတို့ကနေပြီးတော့တန်ဃာတော်ရှင်များများနဲ့ ယောဂီသူတော်စင်ပေါင်းလို့ရဲ့သီလဂုဏ်တရားတွေကိုပညာဂုဏ်ကိုအာယုပြုပြီးတော့အာယုသွမ်းနေသွမ်းနေဆက်ကလူတန်းရတဲ့ကုသိုလ်တွေမရှိဘူးလားရှိပါပါဒီကုသိုလ်တွေကိုပြည့်မြောက်အောင်မြင်မှုအတွက်မင်္ဂလာရမမိသားစုများရဲ့လူအားကုသိုလ်ရှင်များကလည်းပဲလူအားဒါနတွေပြုကြတဲ့လူအားကုသိုလ်တွေရောမရှိကြဘူးလားရှိပါပါအဲဒီကုသိုလ်အစုစုတွေကိုအားလုံးမိဘမှာစပြီးတော့ဝိနည်းများကိုမြတ်တမ်းပြည့်ဝကြရအောင်မြတ်ကဲဆူကြရအောင် ဤသို့ပြုရာနရကုံများကြောင့်ချမ်းသာ၏ဤပေမဲ့ဤ မျိုးပေါင်းသမီးများဖြစ်ကြပါစေ။သေခြင်းပါဘုရားရှင်များ